1985ခုနှစ်ဧပြီလ16ရက်နေ့1346ခုနှစ်နှောင်တကူလစုပ်12ရက်နေ့နေ့လယ်3နာရီထိုးဖို့ရမင်း10မိနစ်အလိုမှာဘုန်းကြီးတို့တရားဝဲစသည်တဲ့မလေးနောက်ကြလိုက်တာနော်3နာရီထိုးဖို့10မိနစ်အလို 2နာရီနဲ့မိနစ်90မှတရားဝတ်စတယ်3နာရီနဲ့မိနစ်90ကြာတော့တနာရီပြည့်ရောတနာရီခွဲဆိုတော့ဘယ်အချိန်ပြည့်မလား4နာရီနဲ့မိနစ်20မှာတနာရီခွဲပြည့်ရောဟုတ်လားမနေ့ကတရားပဲနေရာဆုံးခဲ့ပါလိမ့်မနော်ဘာတရားပါလိမ့်ရွှေပြီးတော့ ဝေငါမနေ့ကပဲနေရာဆုံးခဲ့တော့ပါတယ်သောတာပန်ဤအင်္ဂါ၄ပါးဘယ်ရွာမှာဟောတာလဲနာတိကရွာမှာဟုတ်ကဲ့လားဘသူလျှောက်လို့ဟောတာလဲအရှင်အာနန္ဒာလျှောက်လို့နော်အရှင်အာနန္ဒာကဒီတရားဟောပါလျှောက်သလား မလျှောက်ပါဘူးသေဆုံးသွားတဲ့လူတွေရဲ့လာရဂတိကို မေးတာမဟုတ်လားဒါကြောင့်မြတ်စွာဘုရားကအဲ့ဒီလာရဂတိတွေဖြေနေရမယ်ဆိုလို့ရှိရင်တဲ့တို့များပင်မယုံရှိတော့မှာပဲတဲ့ဒါကြောင့်မလို့မဖြေရအောင်မမေးရအောင်မိမိလာရာဂတိကိုမိမိသိနိုင်တဲ့ဓမ္မဒါသတရားကို တို့ဟောကြမယ်တဲ့ဟုတ်တယ်မဟုတ်လား ဒီဓမ္မတာသခေါ်တဲ့တရားမှန်တော်မှာကြည်လိုက်တယ်ဆိုလို့ရှိရင်မိမိဟာသောတာပတ္တိမေညာဖူညာရတယ်မရဘူးလို့မသိနိုင်ဘူးလားသိနိုင်တယ်ရတယ်ဆိုလို့ရှိရင်တော့နိယတောတရားမြဲသွားပြီတဲ့ပံဘောဓိပရာယနောအထက်မဲ့ညာသုံးခုလင်လဲလျောင်းရာရှိ၏တဲ့ အထက်မညာသုံးလင်လဲလျောင်းရာရှိဆိုတာသောတာပတ္တိမညာဖုန်ညာရပြီးတဲ့အခါကျတော့အထက်ကသဂရာဂာမိအနာဂာမိအရဟတမေညာဖုန်ညာတို့ကိုရဖို့ရပဲကျင့်ဖို့ရဒါပဲရှိတော့တယ်တဲ့သောတာပတ္တိမညာဖုန်ညာကတော့ပြန်ဆုပ်ယုတ်မလားမဆုပ်ယုတ်ဘူးတိဏဝိသိကိစ္စောတဲ့ယုံမားတန်ရလွန်မြောက်သွားပြီတဲ့ဘုရားတရားတန်ခါပေါ်မှာယုံမားတစိမရှိတော့ဘူး ဝိကတကထာငထောတဲ့ဒုလောဒုလောတွေးတော်ခြင်းလည်းပြီးကုံသွားပြီกินသွားပြီတဲ့ဘုရားတရားတန်ခါနဲ့ပတ်သက်လို့တော့ဘာမှဒုလောတွေးနေစရာမရှိဘူးဟုတ်တယ်မှန်တယ်လို့ဆုံးဖြတ်နိုင်သွားပြီတဲ့အဲ့ဒါလို့အချိန်ကြတော့ဘာရောက်တယ်လဲလို့ဘာရတယ်လဲလို့ဆိုတော့ဒိဏဝိဇိကိစ္စဝိကတကထာငထောအဲ ပါတဲ့ပဟိနာပါယကမနောတဲ့အပယ်သို့သွားကြောင်းကိုပယ်ပြီးပြီတဲ့သောတပတိမဉ္ဇဉ်ဘုံဉဏ်ရသွားပြီဆိုလို့ရှိရင်အပယ်ကိုမကြတော့ဘူးအပယ်ဆိုတာဘယ်ဟာပြောတာလဲငရဲလည်းမကြတော့ဘူးတရိษံဘဝလည်းမရောက်တော့ဘူးပြိဋ္ဌာဘဝလည်းမရောက်တော့ဘူးအတုရကေဘဝလည်းမရောက်တော့ဘူးတဲ့သောတပတိမဉ္ဇဉ်ဘုံဉဏ်ရပြီဆိုရင် အဲ့တော့ဒီတရားမှန်တော်မှာကြည့်လို့ငါဟာဖြစ်ရင်ငါအထုတ်လာတဲ့ငါမှတွေ့လာတဲ့တရားစဉ်အရာဉာဏ်စဉ်အရာဆိုရင်ဒီတရားမှန်တဲ့တိုက်ကြည့်တဲ့အခါမှာဧကန္နငါတရားဖြစ်ပုံဟာဓမ္မဒါသနဲ့ကိုက်ညီတယ်ဒါကြောင့်မို့ငါသဏ္ဍာန်မှာဖရာကိုလည်းပဲမတုံမလို့ယုံကြည်နိုင်ပြီတရားကိုလည်းမတုံမလို့ယုံကြည်နိုင်ပြီ တန်ဃာကိုလည်းမတုံမယုတ်မတုံမလို့ယုံကြည်နိုင်ပြီအရိယကန္တခေါ်တဲ့အရိယတို့နှစ်သက်အပ်တဲ့၅ပါးသီလလည်းငါတဘာဝအဖြစ်ကိုမြဲသွားပြီသေတောင်မှပဲငါဒီ၅ပါးသီလမလွန်ကျူးဘူးအသက်ခံရတောင်မှပဲဒီ၅ပါးသီလကိုငါမလွန်ကျူးတော့ဘူးအဲဒါငါတဏ္ဍာမှာဖြစ်နေတဲ့စိတ်တဘာဝတွေဟာဓမ္မဒါတာတွေကတရားနဲ့ကိုက်ညီနေပြီဆိုတော့ငါဘာရပြီလို့ဆုံးမရဆုံးပြရမလဲ သောတာပတ္တိမဲ့ညာဖူညာရပြီသောတာပန်ဖြစ်ပြီလို့မဆုံးပြတ်နိုင်ဘူးလားဆုံးပြတ်ပြီဆိုလို့ရှိရင်ပဟိနာပါယကမနောအပေကြအောင်မလားမကြတော့ငါရဲ့လာရဟာတရိษံဘဝလည်းမဟုတ်ဘူးပြိဋ္ဌာဘဝလည်းမဟုတ်ဘူးအသူရကယ်ဘဝလည်းမဟုတ်ဘူးငရဲလည်းငါရောက်ရမှာမဟုတ်ဘူးသေရင်တော့ငါပဲပဲသွားရမလဲလူဘုံနတ်ဘုံမြမဘုံကောင်းရာသူဂတိဘဝတစ်ခုခုပဲ ရောက်ရမယ်လို့ကိုလာရာဂတိကိုကိုမသိပေဘူးလားသိတယ်အဲ့တော့မသိခြင်းဘူးလားသိခြင်းတယ်ဆိုလို့ရှိရင်ဘာလုပ်ရမလဲဘယ်လိုဖြစ်အောင်ကြည့်ရမလဲသောတာပတ္တိမေညာဖုန်ညာနဲ့ပြည့်စုံအောင်ကျင့်ရမယ်တဏီဓမ္မာဒါသတရားမှန်နဲ့ကိုက်ညီအောင်ကျင့်ရမယ်မဟုတ်ပေဘူးလားအဲ့လိုဆိုတော့ဘု து မြတ်သွားမင်းနေစရာလူသေးလဲ မလိုတော့ဘူးကိုဟာကိုမသိဘူးလားမှန်ကြည့်လိုက်ရင်ကိုကိုကိုမသိဘူးလားသိတယ်ကဲအဲ့ဒီမှန်လေးဆိုသားမှာပါတယ်တော့ ပဲနော်တက်တော်တာပဲမနေ့ကချပေးတဲ့မှန်ကအဲ့ဒါဟုတ်ကဲ့လားဟဲ့ပါတယ်တော့မနေ့ကချပေးတဲ့မှန်ကဆိုကြဲကြဲဆို နဲ့တရားမှန်နှမျိုးပေါ့ဟုတ်လားဒါကဟိုကစိတ်ကိုအညစ်အကြေးတင်မတင်စစ်ဆေးကြည့်ရှုတဲ့မှန်ဒါကတော့ကိုဟာအပယ်လာရမလားမလားရဘူးလားဆိုတာသိဖို့ရအတွက်စစ်စစ်ကြည့်ရှုရမယ်မှန်မဟုတ်လားအင်္ဂါဘယ်နှချက်လဲ၄ချက်ပါပါလဲနံပါတ်1မြတ်စွာဘုရားကိုမတုံမလုတ်တဲ့တရားတရားနဲ့ယုံကြည်ရမယ် နံပါတ်2တရားတော်ကိုမတုံမလှုပ်တဲ့သရတရားနဲ့ယုံကြည်ရမယ်နံပါတ်3သံဃာတော်ကိုမတုံမလှုပ်တဲ့သရတရားနဲ့ယုံကြည်ရမယ်နံပါတ်4ဘာလဲ၅ပါးသီလလုံခြုံရမယ်တဲ့၅ပါးသီလကိုဘယ်လိုခေါ်သေးသလဲတစ်မျိုးအရိယကန္တာသီလဟုတ်ကဲ့လားဘယ်လိုခေါ်သေးလဲ အရိယကန္တသီလအရိယာတို့နှစ်သက်အပ်တဲ့သီလဟုတ်ကဲ့လားဒီလိုဆိုလို့ရှိရင်တော့ကိုကိုကိုပြန်စစ်ဆေးလို့မလွယ်ဘူးလားလွယ်ပါတယ်ဘယ်သူမဆိုလွယ်တာပဲဈေးတယ်ဆိုပိုးလွယ်သေးမဟုတ်ဘူးလားဖရာတရားတန်ခါယရဏသုံးပါယုံမယုံဆိုတာစစ်ဆေးဖို့နည်းနည်းခဲရင်လည်းမယ်ငါးပါးသီလနဲ့စစ်ဆေးမယ်ဆိုဈေးတယ်ဆိုပိုးမလွယ်ဘူးလားလွယ်တယ်နော် 50နဲ့ဝယ်ရတာကို100နဲ့ဝယ်ရတယ်လို့ပြောရင်ဘယ်နဲ့နေမလို့အရိယကန္တနဲ့သီလနဲ့ညီလားမညီဘူးလားတရားမှန်ကြီးနဲ့ကြိုက်သလားမကြိုက်ဘူးလားမကြိုက်ဘူးဆိုတော့ဧကနာဒီသေးတယ်သောတာပန်မယ်ဟမ်မဟုတ်ဘူးလို့ဆုံးပြရတယ်မဟုတ်ပဲဘူးလားလွန်ခဲ့တဲ့12နှစ်လောက်တုန်းက တရားလဲဝါသနာပါပြီးတရားတော်တော်များများအားထုတ်ထားတဲ့ပကိုးကဈေးတယ်ဒကမကြီးတွေကဘုန်းကြီးတစ်ပါးကိုရှောက်တဲ့အာရှင်ဘုရားတရားအထုတ်ဆာမှာဘုရားတရားကောင်းလွန်လို့တပည့်တော်တို့တော့တရားအထုတ်ပြီးကြရကိုစိတ်တွေပြောင်းသွားတာပဲလို့ဆိုတဲ့ဉာဏ်စဉ်လဲနာရပါတယ်ဘုရားလို့ဆိုတဲ့ဒကမကြီးဉာဏ်စဉ်နာတာကဘာအတိတ်ပဲလဲလို့ဆိုတော့ ဉာဏ်စင်နာတယ်ဆိုတာတပည့်တော်တို့တမက်တဖို့ရပြီဆိုတဲ့အဓိပ္ပာယ်ပေါ့ဗျာလို့လျှောက်တယ်အဲ့တော့ဘုန်းကြီးကမေးတယ်ဒီလိုဆိုလို့ရှိရင်ဓမ္မကြီးဈေးရောက်တဲ့အခါရှုံးနေမှာပေါ့လို့ပြောတယ်အဲ့တော့ဓမ္မကြီးတွေကလျှောက်တယ်နှစ်ယောက်သုံးယောက်ဒါတော့ဗျာဈေးတယ်ပဲလို့ဆိုဈေးတယ်ဆိုတော့မူသားမပါလင်္ကာမချောဖို့ဗျာလို့လျှောက်တယ် ဒီလိုဆိုတော့မှုသားမပါလင်္ကာမချောဘူးဆိုတော့သူသောတာပတ္တိမေညာဘုညာကလည်းမချောသေးဘူးပေါ့မဟုတ်ဘူးလားချောပြီလားမချောသေးဘူးရှောသွားတာပေါ့ဟုတ်ကဲ့လားအဲ့ဒါဉာဏ်စင်နာရာကိုအတိဘယ်အမှားကောက်နေတယ်နော်ဉာဏ်စင်နာတယ်ဆိုတာမိမိအာထုတ်တဲ့တရားဘယ်အခြေအနေရောက်ပလဲလို့မိမိဘာသာမိမိပြန်သိအောင်အနာခိုင်းတာမဟုတ်လားအဲ ဒီယောဂီဖြစ်ရင်သောတာပတိမဉ္ဇဉ်ဘုံညာရပြီလို့ဆုံးပြတ်ပေးတာဟုတ်ကဲ့လားမဟုတ်ဘူးနော်အဲ့ဒါအဲ့ဒီဒကမာကြီးအမှန်မှားပါတယ်ဒါနဲ့တခါတနေရာမှာတခါကြားရပြန်တယ်ဘလို့ကြားရလဲလို့ဆိုတော့ဒကမာကြီးတယောက်ကဒကာကြီးတယောက်ကိုတရားအထုတ်ဖို့တိုက်တွန်းတဲ့တိုက်တွန်းထထတိုက်တွန်းတော့သူ့ကုံသူလည်းသူပြန်ဟောရတယ်ကျမဖြင့်ဉာဏ်စင်နာပြီးကြတဲ့ကစိတ်တွေပြောင်းလိုက်တာပြောင်းသွားလိုက်တာရုပ်ချင်းတောင်ကြည့်ခြင်းစိတ်မရှိတော့ဘူးလို့ဆိုတော့ အဲကျမကတော့အပေတကားပိတ်ပြီလို့ပြောတယ်အပေတကားပိတ်ပြီဆိုတာဘာအိဗယ်လဲသောတာပတ္တိမဉ္ဇဉ်ဖူဉ္ဇဉ်ရပြီပြီလို့ဆိုတဲ့အဓိပ္ပာယ်ကျမတော့အပေတကားပိတ်ပြီလို့ပြောတယ်ဒီတကားကြီးကမကြာခဏလာပြီးတရားအဟောခံရတော့အဲ့ဒီအချိန်ကျတော့ဘယ်လိုပြောလိုက်တယ်လဲဆိုတော့ကျွန်တော်ယုံပါတယ်ဗျာလို့ဆိုတော့ခမရအပေတကားပိတ်တာရှေ့ရောနောက်ရောပိတ်လို့ခမရထွက်ပေါက်မရှိဘူးလို့ဆိုတယ် အပေတကားပိတ်လိုက်တာရှေ့ကပေါက်ရောနောက်ပေါက်ပျော်ပိတ်လို့သူအပေတွေကထွက်ပေါက်မရှိတော့ဘူးလို့ပြောလိုက်တယ်တဲ့အမှန်မှားနေကြတာနော်ဒီတော့သုံးမဲ့အတ္တမဲ့ဆိုတာတကြတော့ဘိုးမပြည့်စုံဘူးလားဒီပို့ပြီးတော့ပြည့်စုံတယ်တဲ့ဒါမနေ့ကတခုလည်းပြောခဲ့တယ်တချို့က တရားအားထုတ်ပြီးတော့သောတာပန်ဘဝကတဇက်ကမှလည်းမလျှော့ခြင်းမူဒါဒါပေတဲ့လေဘာကလေးတော့ထမင်းစားကနီးကြိုက်သေးတယ်ရင်ချောင်သေးလေအဲအရက်ကလေးတစ်ပက်တစ်ပက်လောက်တော့အဲ့ဒါတောက်ရသေးတယ်တဲ့ဘာကြောင့်လဲဆိုတော့ထမင်းစားတော့ကောင်းအောင်လို့လေနော်ပါဋိကဝေကအဋ္ဌကထာမှာပြထားတယ်ဘယ်လိုပြထားလဲလို့ဆိုတော့ ဟိုညီပါအောင်ဒီငှက်တောင်ငှက်နာမည်မေ့နေပါပြီရေမတော့ဘူးဆိုတဲ့ငှက်ဟာလေငှက်ကြားလို့တော့ခေါ်တော့ခေါ်ကြတာပဲတရိษံထဲမှာရှိပါတယ်ငှက်အတောင်ပြာကြီးတွေနဲ့အရက်မြင့်မြင့်ကြီးတွေလှလှနဲ့အဲဂျိုးကြဟုတ်ပြီဟုတ်ပြီဂျိုးကြအဲဂျိုးကြငှက်များဟာတဲ့ရေမတော့ဘူးတဲ့ ရိုးကြငှက်များရေမတော့ဘူးတဲ့ဒါကြောင့်ရိုးကြငှက်ကိုတဲ့ရေနဲ့နွားတို့ရောပြီးတိုက်တဲ့ရိုးကြငှက်ရဲ့ဝမ်းထဲကိုနွားတို့ပဲဝင်တယ်ရေမဝင်ဘူးတဲ့ဟောရောတိုက်ငါတို့နဲ့ရေခွဲကြလို့ရလားမရဘူးဒါပေမဲ့လည်းအဲဂျိုးကြငှက်ကိုသာတောက်တောက်တိုက်ကြည့်တယ်အဲနွားတို့သာဝင်သွားတယ်ရေတွေကပြန်ထွက်လာတယ်တဲ့အဲ့ဒီအတိုင်းပဲတဲ့ သောတာပတ္တိမဉ္ဇဉ်ဘုံဉ္ဇဉ်ရာပြီးသားပုဂ္ဂိုလ်ဘလောက်တရားမြဲတယ်လဲဆိုတော့တဲ့အဲ့ဒီပုဂ္ဂိုလ်ကိုအရက်နဲ့ရေနဲ့ရောတိုက်ကြည့်ပါတဲ့အရေရေပဲဝင်တယ်သူအရက်မဝင်ဘူးတဲ့ဥပမာနဲ့ပြတာဟုတ်ကဲ့လားဘာပဲဝင်တဲ့တော့ဘာမဝင်တော့ဒါဖြင့် သမင်းစားကဏီရင်ချောင်မို့ရအတွက်တပက်ကလေးတောက်တဲ့လူကြတော့ဘယ်နဲ့လုပ်ပါဟမ်ပန်မလားမပန်ဘူးလားမပန်ဘူးပေါ့မဟုတ်လားမပန်နာတိလားဘာကြောင့်တော့မဟန်လို့ပေါ့မဟုတ်လားမဟန်လို့မပန်တာမဟုတ်လားဟန်ရင်တော့ပန်မှာပေါ့သူကမဟန်လို့ပဲ ရိုးကြမြမြရေမတော့ဘူးတဲ့အဲ့ဒါစာဆိုလည်းရှိတယ်ရှိက အဆိုလည်းရှိတယ်ဒေချာတော့မသိဘူးဒါကြောင့်မလို့ကြိုးကြာငှက်ဟာဘာလခေါ်တဲ့အမိုက်ကြီးလေးမျိုးထဲမှာသူတစ်မျိုးပါဝင်တယ်လို့လောကမှာအမိုက်ကြီးလေးမျိုးရှိတယ်တဲ့အဲ့ဒီအမိုက်ကြီးလေးမျိုးဘုန်းကြီးတို့မှတ်ခဲ့တာဟိုတုန်းကမှတ်ခဲ့တာပါ 10နှစ်သား17နှစ်သားလောက်တုန်းကမှတ်ခဲ့တာနောက်ကြတော့ကျမ်းဂန်ထဲမှာရေးထားတာတွေ့ပါတယ်10နှစ်သား17နှစ်သားလောက်တုန်းကဘုန်းကြီးတို့ကျောင်းကဆရာတော်ကြီးကဟိုတောင်တွင်းကြီးမြို့တော့ရပိမှန်တိုက်စစ်မဖြစ်ခင်ကအသက်90အဲ့ဒီခါတုန်းက90နီနီလား90လားမသိပါဘူးနားလဲတော်တော်လေးတယ်ညတိုင်းညတိုင်းကျောင်းသားတွေကိုရင်တွေဥစဉ်တွေသွားသွားပြီးအလှဲကြဝတ်ပြူရနှိပ်ပေးရတယ် ဆရာတော်ကြီးကိုဝတ်ပြုပြီဆိုဆရာတော်ကြီးကဘဟုတ်တုတ္တတွေဘဟုတ်တုတ္တလည်းရအောင်ကျောင်းသားတွေမပြင်းလည်းမပြင်းအောင်ဆိုငယ်ရင်ငယ်တဲ့ပုဂ္ဂိုလ်နဲ့လိုက်လျောတဲ့ဘဟုတ်တုတ္တပေးတယ်ကြီးရင်ကြီးတဲ့ပုဂ္ဂိုလ်နဲ့လိုက်လျောတဲ့ဘဟုတ်တုတ္တပေးတယ်အဲ့ဒီမှာလူဘဟုတ်တုတ္တပေးတယ်ဆရာတော်ကြီးကအမိုက်ကြီး၄ရောက်တဲ့လောကမှာအမိုက်ကြီး၄ရောက်တီကောင်ရဲ့တဲ့ တစ်တီရူရဲတဲ့မြောက်ရဲတဲ့ဂျိုးကြငှဲ့ရဲတဲ့အဲလောကမှာမိုက်ကြီးလေးရောက်တဲ့အဲဘုန်းကြီးကလည်းပြန်ဖြန့်ပြူးလိုက်အောင်နော်တီကောင်ကတဲ့ဘလောက်မိုက်တယ်လဲဆိုတော့မြေကြီးကုံမှာကြောက်လို့သူမြေကြီးစစပြီးပြန်အန်ထုတ်တယ်တဲ့ပြန်ထုတ်တယ်တဲ့အန်ထုတ်တာတော့မဟုတ်ဘူးစားတော့ကလည်းမြေကြီးပဲပြန်ထုတ်တော့လဲမြေကြီးပဲတဲ့အဲ့ဒါကုံမှာကြောက်လို့တဲ့ သူစားလိုက်ရင်မြေကြီးတွေကုန်းကုန်ဆိုလို့တဲ့မြေကြီးစားပြီးမြေကြီးအတိုင်းပဲပြန်ထုတ်တယ်တဲ့တစ်တီရုငှက်ကလည်းပဲတဲ့သူအဲ့နေတော့မိုးများပြိုကြလေမလားဆိုပြီးတော့တဲ့ခြေတော့ကိုမိုးပေါ်ထောင်အိတ်တယ်တဲ့တော်တော်စိစိဆက်ဆက်လိုက်ကြည့်ထားတဲ့ပုံစံတွေပဲနော်တစ်တီရူအိတ်တာတောင်လိုက်ကြည့်ထားတယ် အဲ့ဒါကျမ်းဂန်မှာပါရအထကရာမှာပါရတခါမြောက်များလည်းပဲတဲ့တစ်ပင်မောအိတ်တာတဲ့ဘယ်တော့ခါမှသူတို့စိတ်ချလက်ချမအိတ်ဘူးတဲ့တညကိုအ ਨੇ ဆုံးသုံးကတစ်ပင်မောကဆင်းပြီးမြေကြီးစမ်းကြည့်တယ်တဲ့ဘာကြောင့်လဲလို့ဆိုတော့မြေများပြိုကျသွားဗလာလို့တဲ့ဒါကြောင့်မလို့မြောင်များဘယ်တော့ဖြစ်ဖြစ် မြောက်အိတ်လို့ရှိရင်နှစ်နှစ်ခြားခြားအိတ်တာမရှိဘူးဒိဋ္ဌာယုံနဲ့သွားကြည့်ပါလားမျက်စိလေးမှဲပြီးမှိတ်တော့ကြဖြတ်ခနဲ့ဆိုဖွင့်မြန်ပြီတကြပြန်မှိတ်လိုက်ကြပြီခဏဆိုဖြတ်ခနဲ့ဆိုဖွင့်မြန်ပြီဘာဖြစ်လို့စိတ်မချနိုင်လုံးလို့ဟုတ်ကလားအဲ့ဒါတနေ့တညကိုမြေကြီးသုံးခါထတာပြီးဆန်းတယ်ဆန်းတယ်တဲ့ဘာကြောင့်လဲလို့ဆိုတော့မြေများပြိုကျသွားပြီလားလို့တဲ့ ရိုးကြငှက်များလည်းပဲသူရေတောက်လိုက်လို့ရှိရင်ရေကုန်းသွားမှကြောက်လို့တဲ့ရေမတောက်ဘူးတဲ့အဲ့တော့ဘယ်နှစ်ယောက်တော့အဲ့ဒါကိုဆရာတော်ကြီးကဆောင်းမုတ်ချပေးတယ်ဒီတစ်တီရူမြောက်ကြိုးကြအမိုက်ကြီးလေးပါမှတ်လေးပါတဲ့ဟာ ဆိုတီတိတီရူမြောက်ကြိုးကြအမိုက်ကြီးလေးပါမှတ်လေပါတီတိတီရူမြောက်ကြိုးကြအမိုက်ကြီးလေးပါမှတ်လေပါသို့ ကျင်လဲဆရာတော်ကြီးပေးထားတာရှိပါသေးတယ်ဒါပေမဲ့လို့ဟိုအတိတ်ပဲမပြောတော့ပါဘူးကပ္ပတိတိ၄ပါးတဲ့ဘယ်လိုလဲလို့ဆိုတော့ဂတိကာရအင်္ဂေဟာကျူရိုးယုံသန္တာငုံမင်းအရိညာကပ္ပတိတိဤသုံးပြားတဲ့တကဘာလုံးတည်တယ်ဆိုတဲ့နေရာတွေတော်ပါပြီအတိတ်ပဲမပြောတော့ပါဘူးတော့ကြကြတော့တရားပေးရောက်သွားလိမ့်နော် ဒါပေမဲ့တခုလေးတော့ခွန်ကြီးကပြောခြင်းနဲ့ခွန်ကြီးတို့ငငယ်တုန်းကဆရာတော်ကြီးကခွန်ကြီးတို့ကိုသကထာဖွက်တယ်အဲဒီဝိပုရင်ဘယ်လိုဖွက်လဲလို့ဆိုတော့ဆရာတော်ကြီးကအသက်90နော်ခွန်ကြီးတို့ကအဲဒီမှာ10နှစ်17နှစ်ရှိသေးတယ်ကဲမင်းတို့သကထာဖွက်ရအောင်မယ်ကွယ်တဲ့မြင်းလေးကောင်กว่าတဲ့တကောင်ကအရှိအရက်ကိုမျက်နှာလှဲလို့တဲ့တကောင်ကအနောက်အရက်မျက်နှာလှဲလို့တဲ့တကောင်ကတောင်အရက်မျက်နှာလှဲလို့တဲ့ တကောင်ကမြောက်အရက်ကိုမျက်နှာလဲလို့တဲ့အဲ့ဒီမြင်းလေးကောင်ရဲ့ကြားမှာမျက်ထုံးထားလိုက်မယ်ဒီမြင်းလေးကောင်ဘယ်လိုလုပ်သားမလဲတဲ့အဲ့ဒါကတော့ဖြေကြောနော်ကိုဟောကိုဖြေကြည့်အဲ့ဒါဆရာတော်ကြီးကဖွင့်တဲ့ဖွင့်တဲ့သကထာဒီတော့နာတိကရွာမှာမြတ်စွာဘုရားဓမ္မဒါသတရားတော်ကိုဟောတော်မူပြီးတဲ့အခါကျတော့မြတ်စွာဘုရားအရှင် အနန္တနဲ့တကွယဟန်တော်တွေအလုံးကိုခေါ်ပြီးတော့ဝေသာလီပြည်ကိုကြွတော်မူတယ်တဲ့ခုနဝိဇီတိုင်ကလိတ်သဝီမင်းတို့ရဲ့မြို့ဝေသာလီမြို့ကိုကြွတော်ဝေသာလီမြို့ရောက်တဲ့အခါကျတော့မြတ်စွာဘုရားဟာအမ္ဘပါဠိပြည်တဇာမရဲ့ဥယျာဉ်ထဲမှာတရင်သုံးတော်မူတယ် အမ္ဗပါဠိတိတစာဆိုပေမဲ့လို့ဂုံနှိမ့်နှိမ့်မဟုတ်ဘူးအမတန်ဂုံကြီးနာမည်ကြီးမူကြီးမယာတွေနဲ့ဂုံအတရေရှင်နိုင်တဲ့ပုဂ္ဂိုလ်အမပါဠိတိတစာရဲ့ဥယျင်အတွက်မှာသတင်းသုံးတယ်အမပါဠိလည်းမြတ်စွာဘုရားဝေသာလီရောက်ပြီးတော့သူရဲ့ဥယျင်အတွက်မှာသတင်းသုံးနေပြီလို့ကြားတာနဲ့အမပါဠိသူရဲ့အချွေရံနေရင်ထားတွေနဲ့ ကောင်းကောင်းမွန်မွန်လူဝဲတန်းဝဲတွေယူသွားပြီးတော့မြတ်စွာဘုရားသွားပြီးရှိခိုးဝှချကြော့ပြီးတော့တရားနာတယ်မြတ်စွာဘုရားက အမ္ဘပါဠိကို တရားဟောတယ်ဘာတရားဟောတယ်လို့တရားကိုတော့မဖော်ပြဘူးအဲ့ဒီတရားကိုနာကြားရတာနဲ့ပဲတဲ့အမ္ဘပါဠိမှာစိတ်တွေတက်ကြွပြီးတော့တရားတရားတွေတိုးတက်ကောင်းမွန်လာတဲ့အတွက်မြတ်စွာဘုရားကို အမပါဠိကသူ့ဥယင်ကိုလှူလိုက်တယ်တဲ့ရှင်တော်မြတ်ဘုရားရှင်တော်မြတ်ဘုရားအာဒီဥယင်ကိုလှူသားပါတယ်ဘုရားရှင်တော်မြတ်ဘုရားလက်ခံတော်မူပါလို့လျှောက်ထားတော့မြတ်စွာဘုရားလည်းစိတ်စိတ်နေပြီးလက်ခံလိုက်တယ်နောက်ကြတော့အဲ့ဒီဥယျာဉ်ထဲမှာပဲကြောင်းဆောက်လုပ်ပြီးတော့လဲလှူတယ်အဲ့ဒါလိုလှူပြီးတော့အမပါဠိကမြတ်စွာဘုရားကို နဲ့ပြန်ယဟန်တန်ဃာတော်နောက်ပါတန်ဃာတော်အားလုံးနဲ့တကွတပည့်တော်မရဲ့အိမ်ကိုဆုံးဖုံးပေးကြတော်မူပါဗျာကြောက်မြတ်စွာဘုရားလည်းစိတ်စိတ်နေခြင်းအပြင်လက်ခံလိုက်တယ်ဒါနဲ့အမတ်ပါဠိပြန်သွားတယ်ပြန်တော့တော့လည်းသူ့မှာအချွေရံတွေကလည်းအများကြီးကို အချွေရံတွေကလည်းယင်ယထာတွေနဲ့သူ့လည်းယင်ယထာနဲ့ပဲအပြန်ကြတော့ဘသူတွေတွေ့လဲဆိုတော့လက်စဝီမင်းတွေတွေ့တယ် လက်ဆွေမင်းတွေကလည်းပဲမြတ်စွာဘုရားဝေသာလီတိကြွလာပြီးတော့အမတ်ပါဠိရဲ့ဥယျာဉ်မှာသတင်းသုံးနေတယ်လို့ကြားတာနဲ့ပဲသူတို့ကလည်းလက်ဆွေမင်းကြီးမင်းသားတွေအချွေရန်နေနဲ့တကွလာကြလာကြတော့လက်ဆွေမင်းတွေကအမတ်ပါဠိဥယျာဉ်ကိုအသွာအမတ်ပါဠိကဥယျာဉ်ကနေပြီးတော့မြတ်စွာဘုရားကိုဆွန့်ပင်ပြီးပြန်အလားလမ်းမှာကြုံညဆုံညတဲ့အခါကျတော့ အမတ်ပါဠိကလိတ်ဇဝီမင်းငယ်တွေရဲ့ယထာတဘိုးတွေကိုသူယထာတဘိုးနဲ့တိုက်အောင်မောင်းတယ်လိတ်ဇဝီမင်းငယ်တွေရဲ့ယထာဘိန်ပဒေါင်းတွေကိုသူယထာဘိန်ပဒေါင်းတွေနဲ့တိုက်မိအောင်မောင်းတယ်ဒါနဲ့အဲ့လိုတိုးမိတိုက်မိတဲ့အခါကျတော့လိတ်ဇဝီမင်းကြီးတွေကဒါသိတော့ဟဲအမတ်ပါဠိဘာကြောင့် လိတ်ဆွေမင်းငယ်တွေရဲ့ရင်ရထားတွေကိုတင်ရဲ့တကိုးတွေတင်ရဲ့လှဲပြီးတွေနဲ့တိုက်အောင်မောင်းရတယ်လေဘာသင်ကဘာကြောင့်များတလောက်ရေစွမ်းတတိရှိရတယ်လေလို့ဆိုတော့အမပါဠိကဖြေတယ်တဲ့အရင်လိတ်ဆွေမင်းတို့တဲ့အကျွန်ုပ်ဟာဒီကနေ့ကျွန်ုပ်ရဲ့ဥယျာဉ်တွင်မှာတရေသုံးနေတဲ့မြတ်စွာဘုရားနဲ့တကွတန်ဃာတော်အများကိုနှက်ပြန်အကျွန်ုပ်ရဲ့အိမ်မှာဆုံးဖုံးဆုံးဖုံးပေးဖို့ရာအတွက် တင့်ခဲ့တာကိုရှင်တော်မြတ်ဘုရားကိုယ်တိုင်သဘောတူလက်ခံလာတဲ့အတွေ့ရဲစွမ်းတတ္တိရှိပါတယ်လို့အဲ့လိုပြောတယ်လူရင်းကတော့အမပါဠိကမြတ်စွာဘုရားကိုသူဆုံးပင့်လို့ရတာဂုံယူဝင့်ကြွားကျင်တာနဲ့ပဲဒီလက်စွေမင်းငယ်တွေကရင်ရထားတွေကိုသူ့ရင်ရထားနဲ့တိုက်ခိုက်တာပေါ့လေဒီတော့လက်စွေမင်းတွေက အမ္ဘပါဠိအောင်သွားပြီနိုင်သွားပြီနိုင်သွားပြီလို့ ချီးကျူးပြီးတော့ပြောဆိုပြီးမြတ်စွာဘုရားထံကြွားကြတယ်သွားကြတယ်တဲ့မြတ်စွာဘုရားထံရောက်တဲ့အခါကျတော့မြတ်စွာဘုရားဒီလိတ်ဆွေမင်းတွေလည်းပဲတရားဟောတော့တရားဟောပြီးတဲ့တရားဆောင်တဲ့အခါကျတော့လိတ်ဆွေမင်းတွေကမြတ်စွာဘုရားကိုနဲ့ပြန်ဆွန်စောဆွန်ပုံပေးကြွဖို့ရာအတွက်တန်ခါများနဲ့တော့ပင့်လျှောက်ထားတယ်ဒါတော့မြတ်စွာဘုရားက လိတ်စုမင်းတို့တဲ့မကြာမီကပဲအမ္ပပါဠိဟာတို့များကိုနက်ဖြန်အတွက်ဆုံးပင်သွားလို့မလို့လက်ခံလိုက်ပြီးမိန်ကြတယ်ဒါနဲ့လိတ်စုတွေလည်းပဲသူတို့ဆုံးကပ်ဖို့မရတော့ဒီတိုင်းပဲခေါင်းကိုက်ဆိုင်နဲ့ပြန်ညရတယ်ဒီနေရာမှာအထကထာကပြောထားတဲ့စကားရှိတယ်ဒါကဘယ်နဲ့ပြောထားလဲလို့ဆိုတော့ လိတ်စုဤမင်းတွေဟာတဲ့မြတ်စွာဘုရားအမ္ပပါဠိကမြတ်စွာဘုရားကိုဆွန့်ပင်တဲ့အတွက်မြတ်စွာဘုရားနဲ့ပြန်ဆွမ်းလို့မှအမ္ပပါဠိရဲ့ဆွမ်းကိုလက်ခံလိုက်ပြီးအမပါတိအိမ်ကြွပြီးတော့ဆွမ်းဖုံးပေးမယ်ဆိုတာသိပါလျက်ကနဲ့ဒီမှာထပ်ပြီးတော့ဆွမ်းပစ်တာဟာတဲ့ဒါထုံတန်းစင်လာမှုပစ်တာတဲ့သိပါလျက်နဲ့ပစ်တယ်ဆိုတာထုံတန်းစင်လာမှုတဲ့ ဒီလိုပဲမြတ်စွာဘုရားအသွာဖူးကြတယ်ဘုရားရှင်ရဲ့တရားနာကြကြတယ်ဆိုလို့ရှိရင်တရားနာပြီးရင်ဆွမ်းပင့်ရတဲ့ထုံတန်းစင်လာရှိတယ်တဲ့အဲ့ဒီထုံတန်းစင်လာအရာပင့်တာပဲတဲ့ပင့်လို့မလို့ရရင်လည်းပဲကုသိုလ်ပွားဖို့ပေါ့မရဘူးဆိုလို့ရှိရင်လည်းပဲမတတ်နိုင်ဘူးထုံတန်းစင်လာဝတရားကြည်သွားတယ်ပေါ့ဝတရားကြည်သွားတယ်အဲ့ဒီအနေနဲ့ပင့်တာပါတဲ့ဒီလိုအထက်ကရာဆရာကပြောထားတယ် နောက်အဲ့ဒီအမတ်ပါဠိဟာနောက်တနေ့ကျတော့မြတ်စွာဘုရားအမတ်ပါဠိအိမ်ဆွန်းကြွပြီးတော့ဖုံးပေးဆွန်းကြွပြီးဖုံးပေးပြီးတော့အမတ်ပါဠိလည်းအဲ့ဒီတရားဥယျာဉ်ထဲမှာကျောင်းဆောက်ပြီးမြတ်စွာဘုရားကိုလှူတယ်နောက်ကြတော့အမ္ပပါဠိရဲ့သားအဲ့ဒီသားကဘယ်သူနဲ့ရတဲ့သားလဲဆိုတော့ဗိမိတာရဘယင်နဲ့ရတဲ့သားတယ် အမတ်ပါဠိငယ်စဉ်ရွယ်စဉ်ကဗိမိတာရဘယင်ကလည်းပဲငယ်စဉ်ရွယ်စဉ်ခါကအိမ်ရှိဥပရာဇာဘဝနဲ့တူပါတယ်အဲ့ဒီအိမ်ရှိဥပရာဇာဘဝနဲ့ဗိမိတာရဘယင်ကလည်းပဲသူတို့ရှိကဘယင်တို့ထုံးစံမဲနဲ့တူပါတယ်အဲ့ဒါလို့သွားကြလာကြတာဒါနဲ့ညိကြဆွညလို့မလို့ဗိမိတာရဘယင်နဲ့ရတဲ့သားတယောက်ရှိတယ် အဲ့ဒီသားလည်းပဲသာသနာကြီးညိုလို့မလို့ယဟန်ပြုပြီးတော့ယဟန်တရားကျင့်ကြံပွားများအားထုတ်တယ်ယဟန်တရားကျင့်ကြံပွားများအားထုတ်တော့နောက်ကြတော့အမပါဠိဟာ သာယဟန်ရဲ့တရားကိုနာကြားရတာနဲ့ပဲမဉ္ဇဏ်ဘုံညာအရတမဉ္ဇဏ်အရတဘုံညာရပြီးတော့ယဟန္တာမှာဖြစ်သွားတယ်အရဟတမညာအရဟတဘုံညာရပြီးတော့ယဟန္တာမှာဖြစ်သွားပြီးတော့ သူလည်းပဲဘဝဇသိမ့်သွားတယ်ပေါ့လေဒီတော့ဒီနေရာမှာပြောချင်တာကအမ္မပါဠိရဲ့ဘဝဟာပြည်တစားဘဝသူတော့သူဖြစ်ခြင်းလို့ဖြစ်ရတဲ့ပြည်တစားဘဝတော့မဟုတ်ဘူးအမ္မပါဠိအကြောင်းဘုန်းကြီးတို့တရားဓမ္မတွေသိကြမှာပါအမ္ပဆိုတာတရက်အမ္ပဆိုတာတရက်ပါဠိဆိုတာစောင့်ထိန်းတာစောင့်လျှောက်တာ အမ္ပဆိုတာတရက်ပါဠဆိုတာစောင့်ထိန်းတာစောင့်လျှောက်တာအဲ့ဒါဒီအမ္ပပါဠိဟာတရက်ပင်ပေါ်မှာပဋိသန္ဓေနေပြီးတော့တဲ့ပဋိသန္ဓေဆိုတာဒါမျိုးကိုတန်သေးတစခေါ်တာသစ်ပင်တပင်ပင်တစ်သီးတစ်ခုခုသစ်ပွင့်တပွင့်ပွင့်ပန်းပွင့်တပွင့်ပွင့်ထဲမှာပဋိသန္ဓေနေပြီးတော့ဖွာလာတဲ့လူကိုတန်သေးဒဇ တ attva လို့ခေါ်တယ်တန်သေးဒသတ attva ဆိုတာညိကတွယ်တာစရာတစ်ခုမှာပဋိသန္ဓေအနေနဲ့ညိကတွယ်ပြီးညိကတွယ်ပြီးတော့ပဋိသန္ဓေနေတဲ့ပုဂ္ဂိုလ်ဒါပဲဘသူနဲ့မှဘာမှမဆိုင်ဘူးလူသားနဲ့လည်းမဆိုင်ဘူးနတ်နဲ့လည်းမဆိုင်ဘူးဘာမှမဆိုင်ဘူးသူဟာသူသဘာဝအလျောက်အလျောက်ဖြစ်လာတဲ့တန်တေသားပဲအမပါဠိကိုလည်းပဲကျမ်းဂန်ကအဲ့ဒါလိုပဲပြောတယ် အမတ်ပါဠိဟာတရက်ပင်မှာပဋိသန္ဓေနေပြီးတော့တရက်ပင်ကနေပြီးတော့တန်သေးတစတတ္တဝါအနည်းနဲ့ဖွာလိုက်တာအဲ့ဒါလူသားတွေကတွေးလို့ကောက်ထားတာတဲ့သူရဲ့ရုပ်ဆင်းအင်္ဂါဟာတူတူမတူအောင်လှပါတယ်ဘယ်သူမှမတုနိုင်အောင်လှပါတယ်အဲ့လိုတရက်ပင်ကတရက်ပင်မှာတန်နေတစအနေနဲ့ဖွာလို့မလို့သူ့ကိုအံဘ တရက်ပင်ကပါဠစောင့်ရှောက်ထားတဲ့အမျိုးသမီးလို့အမ္ဘပါဠလို့ဆိုလို့ရှိရင်အမျိုးသားကိုခေါ်နိုင်တယ်အမ္ဘပါဠိဆိုရင်အမျိုးသမီးကိုပြောတာအမ္ဘပါဠိတရက်ပင်ကစောင့်ရှောက်ထားတဲ့မိန်းကလေးအဲ့ဒါလို့နာမည်တက်ကြတယ်တဲ့အဲ့ဒါခွန်ကြီးတို့အခြေပြိုးဗုဒ္ဓဘာသာထဲမှာလည်းအဲ့ဒီအမ္ဘပါဠိအကြောင်းပါပါတဲ့ အခြေပြုစာအုပ်များပါခဲ့ကြသေးလားဟမ်အဲ့ဒါမှတအုပ်ခဏအမတန်ချောမောလှပါတဲ့အခါကျတော့ဒီအမ္ဘပါဠိကိုအရွယ်ရောက်တဲ့အခါသူတို့စီမှာတော့အိန္ဒိယမှာတော့အရွယ်ရောက်တယ်ဆိုတာက17နှစ်12နှစ်ဆိုသူတို့ကအရွယ်ရောက်တယ်လို့ယူဆကြတော့တာဒါကြောင့်မလို့တချို့များဆိုလို့ချင်း17နှစ်12နှစ်ပဲအိမ်အောင်ရတာပြုကုန်ကြတယ် အရွယ်ရောက်တဲ့အခါကျတော့မင်းကြီးမင်းသားတွေကဘယင်တွေကဟိုဘယင်ကလိုချင်ဒီဘယင်ကလိုချင်တဲ့အမတ်ပါဠိလာလာပြီးစัจ जा ဟာကြတယ်စัจ जा ဟာကြတော့လိုချင်တဲ့ဘယင်တွေများနေတဲ့အခါကျတော့ဘယင်တွေဟာအမတ်ပါဠိအကြောင်းပြုပြီးတော့တဦးနဲ့တူစစ်ခင်းမဲ့အခြေအနေရောက်တဦးနဲ့တူစစ်ခင်းမဲ့အခြေအနေရောက်တဲ့အခါကျတော့မှ ဘယင်တွေရဲ့အကြံမေးပရောဟိတ်တွေကသူတို့ကစဉ်းစားပြီးအင်းဒီတိုင်းဆိုလို့ရှိရင်တော့မဖြစ်ဘူးအမ္ဘပါဠိကြောက်မယ်အလုံးတိုင်းပြည်တွေတော့ပျက်စီးကုန်ကြတော့မှာပဲဘယ်လိုလုပ်ကြမလဲအမတ်ပါဠိကြောင့်ပဲပျက်စီးကုန်ကြတော့မှာပဲဘယ်လိုလုပ်ကြမလဲလို့တိုင်မြင်ရတဲ့အခါကျ gain ဘယ်ဘယင်ကိုမှ မယူစေဘဲနဲ့အမ္မပါဠိကို အများဆိုင်ဘုံဆိုင်လောက်ကြစို့ဆိုပြီးတော့အမ္မပါဠိဟာတူရိယိုင်မဟုတ်ပါဘူးဘုံဆိုင်မှာဆိုပြီးကျင်ညာလိုက်ကြတဲ့အခါကျတော့သူဟာပြည်ကြီးတန်စာဖြစ်သွားတယ်အဲတော့ဒီလောက်ချုံမောလှပရဲ့တန်နဲ့ဘာကြောင့်ပြည်ကြီးတန်စာဖြစ်သွားရသလဲလို့ဆိုတော့ရှေးအကုသိုလ်ကံကြောင့်ရှေးအကုသိုလ်ကံကြောင့်ဒီလိုဖြစ်သွားတာတဲ့ အဲ့ဒီမှာအမ္ဘပါဠိဘာကြောင့်ချောမောလှပလာလှပပါလျက်ကနဲ့ပြည်ကြီးတန်စာပြည်တန်စာဖြစ်သွားရတယ်လဲဆိုတာဒီမှာအခြေပြုဗုဒ္ဓဘာသာ159နာမည်ကြီးအမ္ဘပါဠိဧကရခေတွင်ဝေသာလီပြည်သည်ဧကရနိုင်ငံမဟုတ်ပေကဏအုပ်ချုပ်ရေးစနစ်ဖြင့်အုပ်ချုပ်သောနိုင်ငံဖြစ်၏ ဝေသာလီပြည်မှလက်စွေမင်းသားတို့သည်စူပေါင်းအုပ်ချုပ်ရေးကဏစနစ်ကိုအကျွဲ့မဲ့ယုံကြည်သလောက်ဖြစ်နိုင်သမျှအကောင်အထည်ဖော်နေကြသူများဖြစ်၏အောင်မြင်သလောက်လေးအောင်မြင်နေ၏ဝေသာလီ အုပ်ချုပ်ရေးမှာအသွင်အပြင်ရောအနှစ်သာရပါကဏစနစ်ဖြစ်၏တချို့နေရာတွေမှာကဏစနစ်ဆိုပေမဲ့လို့အသွင်အပြင်ကသာကဏစနစ်အနှစ်သာရကြတော့ကဏစနစ်မဟုတ်ဘူးဧကရစ်စနစ်ဖြစ်နေတဲ့နိုင်ငံတွေအများကြီးပဲ။ ဒီဝေသာလီကြီးကတော့အဲ့လိုမဟုတ်ဘူးဝေသာလီအုပ်ချုပ်ရေးမှာအသွင်အပြင်ရော အနှစ်သာရပါကဏစနစ်ဖြစ်၏မန္လာမင်းသားတို့လည်းဤကဏစနစ်ကိုပင်ကြိုးစား၍တိဆောက်နေကြ၏သို့သော ဝေသာလီလောက်က အောင်မြင်မှုရပုံမပေါ်သေးပေဒါဝေသာလီနိုင်ငံဝိဇီတိုင်ဝေသာလီမြို့ဝေသာလီနိုင်ငံရဲ့အကြောင်းထိုခေတ်ကဝေသာလီဟုဆိုလျင် အမတ်ပါဠိကတွဲလျက်ပါပြီးဖြစ်နေ၏ ဝေသာလီနဲ့အမ္မပါဠိသည်ခွဲ၍မရပေ။ဤမျှပင်အမ္မပါဠိကနာမည်ကြီးသလောက်လဲချောလှ၏။သို့တော့သူ့အလုက လူဒန်းသားအမြင်ဖြင့်ကြည့်လင်အောက်ဆုံးလွှာအတန်းစားဖြစ်၏။သူက လူတိုင်းကိုပျော်လေအောင်ဖြောပြေရသော ပြည်တစားသာတည်း။အမ္မပါဠိဆိုသည့်နာမည်မှာဆန်းလေးဆန်း၏နှစ်သက်ဖွယ်လေးရှိ၏ တရက်ပင်အဆောင်လျှောက်ရှိသူတရက်ပင်ဤဆောင်းလျှောက်ခြင်းကိုခံရသူဟုအတိပ္ပယ်ရ၏သူသည်လူဝါ၌ပဋိသန္ဓေမနေတရက်ပင်၌ပဋိသန္ဓေနေသည်ဟုပြောကြ၏သူသည်အမှန်ပင်တရက်ပင်၌ပဋိသန္ဓေနေလေသလားသို့မဟုတ်တရားမဝင်ရထားသည့်မွေးစာကလေးကို မကြွေးမွေးမတော့မတော့တင်နိုင်၍မိခင်ကတရက်ပင်အောက်သို့လာရောက်ပြစ်ထားလေသလားဆိုသည်ကိုတော့မည်သူမျှတတ်တတ်အာအမပြောနိုင်ပေမိတို့ဆိုစေသူ့နာမည်ကတရက်ပင်နှင့်တနည်းနည်းဖြင့်ဆက်ဆက်မှုရှိနေပြီးတော့အမှန်ပင်အမ္ဘပါဠိနာမည်ကလှဤယုတ်ကချောဤသူမတူအောင်ချောဤသို့သောသူအလောက်ကယုံညံ့လှဤ သူသည်ဖௌဒဖရာရှင်ပွင့်တော်မူစဉ်အခါကအကြီးအကျယ်အလှကြီးပေး၍ရုပ်ရည်ချောမောလှပရန်စုပန်ခဲ့၏ထိုစဉ်ကအင်အားကောင်းသလောက်တက်ကြွထက်သန်နေသောလှကျင်စိတ်ဤတွန်းပို့ပေးမှုကြောင့်ယခုဘဝ၌ဒီအလှကို သူရခြင်းဖြစ်၏တိခိဖရာရှင်လက်ထက်တော်အခါ၌ဘိက္ခုနီမဖြစ်ခဲ့၏ တတ်နိုင်သမျှတရားကျင့်ခဲ့ဤသို့တော်ခရီးတော်မရောက်ခဲ့ပေတနေ့ဇေဒီတော်တဆူကိုဖူးမြော်ရင်ဇေဒီကိုလက်ရရဲ့လှက်ပနေရာမှ ဖရာရင်မြင်တော်ပေါ်တွင်တတွေးကွက်တွေတကွက်ကိုသူတွေ့ရ၏ရှေ့ကသွားကြသောဘိက္ခုနီတတိုက်ထဲမှတယောက်ယောက်ထွေးသွားကြောင်းသူသိ၏အမှန်တော့ တရွေထွေးသွားသောဘိက္ခုနီမှာရင်ပြင်တော်လွတ်ရာသို့သွား၍ထွေးခြင်းဖြစ်တော်လဲရေကြီးတုပ်ပြဖြစ်၍ရင်ပြင်တော်ပေါ်ကြာမှမသိကြာသွားခြင်းဖြစ်၏အမ္မပါဠိအလောင်းဘိက္ခုနီသည်ထိုတရွေကွက်ကိုတွေ့လျင်ဟင်းဘယ်ကပြည်တစားမများရင်ပြင်တော်ပေါ်တရွေထွေးသွားပါလိမ့်အကျင့်ယုံမတွေသာသနာပြည့်မတွေဟုကြံဉဏ်တန်တန်ဆဲလိုက်၏ ဖယားသမီးတော်ဖြစ်သောဘေကုဏီမတပါးမဆိုထားနှင့်တော့ပါမအစဉ်အတန်းရှိသောလူဝတ်ကြောင့်မိမတယောက်ပင်နှုတ်မှမထွက်ဝင်သောစကားမထွက်တင်သောစကားကို သူ့နှုတ်မှကြမ်းတမ်းစွာထွက်လိုက်၏ဤဖရုဒဝါစာဒုစရိုက်ကြောင့်သူသည်ဘဝများစွာပြည်တစားကြီးဆက်ကဆက်ကဖြစ်ခဲ့ရ၏ ဤအမ္မပါဠိဘဝတွင်လည်းအခြေအနေက တွန့်ဖို့သဖြင့်စိတ်မပါပဲလျက်ယုံညံ့သောပြည်စာအလုပ်ကိုလုပ်နေရ၏သို့တော်လည်းမြတ်စွာဘုရားတည်းဟုသော အမိကောင်းကလျာဏမိတ်တာကိုရ၍ဘုရားရှင်ဤကြောင့်အမဖြစ်ရပြီးလျှင်အရွယ်ထောက်လာသည့်အခါသာသနာပေါင်းဝင်ကတရားအထုတ်သဖြင့်ယဟန္တာဖြစ်သွား၏ ဝစီဘေဒထီတိုင်းရှာလှပါတကားဒါဝစီဒုစရရဲ့အပြစ်ကိုပြတဲ့အခါမှာရေးထားတာသုဒဝါစာကျန်နန်းရိုင်းဆိုင်တဲ့စကားပြောဆိုခြင်းကြောင့်ရတဲ့မကောင်းကျိုးအဲအဲ့ဒီအကျိုးမှဒီမှာ အမ္ပပါဠိပါတယ်ဒီမှာဘုန်းကြီးကနည်းနည်းတဘာဝလိုချင်တဲ့ပုံကူများအတွက် တဘာဝလေးကိုနည်းနည်းရှေ့ကဥတန်းပြထားတာအမ္ဘပါဠိဆိုသည့်နာမည်မှာဆန်းလဲဆန်းဤနှစ်သက်ဖွယ်လဲရှိဤတရက်ပင်အဆောင်လျှောက်ရှိသူတရက်ပင်ဤစောင်းလျှောက်ခြင်းကိုခံရသူဟုအဓိပ္ပာယ်ရဤသူသည်လူဝါ၌ပဋိသန္ဓေမနေတရက်ပင်၌ပဋိသန္ဓေနေသည်ဟုပြောကြဤသူသည်အမှန်ပင်တရက်ပင်၌ပဋိသန္ဓေနေလေသလားသို့မဟုတ် တရားမဝင်ရထားသည့်မွေးစားကလေးကို မကြွေးမွေးမတုတ်တင်နိုင်၍မိခင်ကတည့်ပင်အောက်သို့လာရောက်ပြစ်ထားလေသလားဆိုသည်ကိုတော့မြည်သူမျှတတ်တတ်အာအမပြောနိုင်ပေမိတို့ဆိုစေသူနာမည်ကတရက်ပင်နဲ့တနည်းနည်းဖြင့်ဆက်ဆက်မှုတော့ရှိနေသည်တော့အမှန်ပင်အဲဒါဘုန်းကြီးတို့လည်းမပြောနိုင်ဘူးဘယ်သူမှမပြောနိုင်ဘူးအဲကျမ်းဂန်ကတော့အဲ့ဒါလို့ဆိုတာပဲ တရက်ပင်မှာပဋိသန္ဓေနေပြီးတော့နေတဲ့အတွက်သူ့ကိုအမတ်ပါဠိလို့ဒီလိုခေါ်တယ်လို့ဆိုတာအဲမြတ်စွာဘုရားတည်းဟူသောမိကောင်းဆွေကောင်းအမိကောင်းနဲ့ပေါင်းသင်းမိဝဲစိတ်တတ်မိတဲ့အတွက်ပြည့်တစားပင်ဖြစ်냐တော်လည်းပဲသူတော်ကောင်းတရားနာကြရခြင်းသူတော်ကောင်းနဲ့ပေါင်းသင်းမိဝဲရခြင်းဆိုတဲ့၁၂ခုနဲ့ညှိသွားလိုက်တာနဲ့ပဲယဟမဖြစ်ပြီးတော့ မြတ်စွာဘုရားရဲ့တရားတွေကျင့်ကြံပွားများအားထုတ်လို့မို့လို့အရဟတမေညာအရဟတဘုံညာထိပြီးယဟနာမယဟနာမအထိဖြစ်သွားတယ်။ဒါကြောင့်မြတ်စွာဘုရားရဲ့တရားဟာအယုတ်အမြအနှိမ့်အမြင့်မရွေးဘူး။ဘယ်ပုဂ္ဂိုလ်မဆိုဒီတရားကိုကျင့်ရင်ကျင့်တဲ့ပုဂ္ဂိုလ်ဟာဒီတရားကိုသိတယ်ရတယ်။ဘာမှခွဲခြားမှုမရှိဘူးတဲ့။ရောရောပฏิပစ္စတိ သောတတ္တဒါယာတော်ဟောတိဝိသခတထေကြီးကသူဇနီးဓမ္မဒိန်နာကိုပြောတဲ့စကားဓမ္မဒိန်နာကအရှင်တထေကြီးတဲ့အရှင်တထေကြီးတို့ရတယ်ဆိုတဲ့သောတာပတ္တိမဉ္ဇဉ်ဖူဉ္ဇဉ်မဉ္ဇဉ်ဖူဉ္ဇဉ်ဆိုတဲ့သဂရာဂာမိမဉ္ဇဉ်ဖူဉ္ဇဉ်နာဂာမိမဉ္ဇဉ်ဖူဉ္ဇဉ်စတဲ့ဒီလောကုတ္တရာတရားတွေဟာယောက်ျားသားများမှရတာလားတဲ့ကျမတို့လိုမိန်းမသားများတော့မရဘူးလားတဲ့အားကြလို့မလို့မေးတယ် အဲ့ဒါကိုဝိတာခတထေကြီးကဖြေးတယ်ယောယောပฏิပိစတိယောယောတံပฏิပိစတိသောသောတတ္တဒါယရော ဟောတိဓမ္မဒိဋ္ဌိရှင်မဓမ္မဒိဋ္ဌာယောယောအကျဉ်းချင်းပုဂ္ဂိုလ်သည်တန်ထိုလောကုတ္တရာအကျဉ်းကောင်းအကျဉ်းမှန်ကိုပฏิပိစတိကျင့်ကြံပွားများအထောက်၏သောသောထိုကျင့်ကြံပွားများအထောက်သူမှန်သမျှသည် တတထုမေညာဘုံညာနိဗ္ဗာန်ဆိုသောလောကုတ္တရာတရားဤဒါယာတော့အမွေခံသူဖြစ်ပါပေ၏တဲ့ဟောပါတယ်တော့ကျင့်တဲ့လူဟာတရားအမွေခံရတာပဲတဲ့ဘသူကျင့်ကျင့်တဲ့ဟုတ်ကဲ့လားဘသူကျင့်ကျင့်ကျင့်တဲ့လူဟာတရားအမွေခံရတာပဲဆိုတာကျင့်တဲ့လူဟာမညံဘုံညာနိဗ္ဗာန်ရတာပဲဒါပြောတာမဟုတ်လားယောက်ျားကျင့်မှရတယ်မိန်းမကျင့်ရင်မရဘူးလို့ဒီလိုရှိသလား မရှိဘူးထို့အတူပဲယဟန်ကျင့်မှပဲရတယ်ပြိတ္တာကျင့်ရင်မရဘူးလို့ဆိုလိုသလားအဲယဟန်လည်းပဲကျင့်မှရတာပဲပြိတ္တာလည်းကျင့်ရင်မရပဲနေသလားရတယ်အဲ့ဒါကြောင့်ဘသူကျင့်ကျင့်ကလေးကျင့်ကလေးရတယ်လူကြီးကျင့်လူချင်းရတယ်မကျင့်ဘူးဆိုတဲ့လူဟာဘာလုပ်လဲမရဘူးအဲ့ဒီမှာမြတ်စွာဘုရားဟာအမ္မပါဠိကိုအမ္မပါဠိစီကအဲ့ဒီက ဥယျင်လှူတာလက်ခံတယ်ကြောင်းလှူတာလက်ခံတယ်လက်ခံပြီးတော့အမ္ပပါဠိဥယျင်ကနေပြီးမြတ်စွာဘုရားဝေလူဝဝေသာလီတိရဲ့အနီးကဝေလူဝရွာလေးကြွအမ္ပပါဠိတိရဲ့ဥယျင်ကနေပြီးတော့ဝေလူဝရွာလေးကြွတယ်ဝေလူဝရွာလေးကြတဲ့အခါကျတော့ဒီအခါမှာဝါဇုလဖြစ်နေပြီ 45ဝါမြောက်ဝါဆိုဖို့ရာဝါဇူလဖြစ်သွားရောက်သွားရောက်တဲ့အခါကျတော့မြတ်စွာဘုရားဟာတပည့်တန်ဃာတွေကိုမိန်ကြားတယ်တပည့်တို့တဲ့သင်တို့ဟာဝေသာလီပြည်အနိပဝန်းကျင်မှာမိမိတို့တိရကြမ်းရာ ပုဂ္ဂိုလ်တွေစီမှာဝါဆိုကြမိမိတို့ရှိကအတူနေဘူးရာ အတူစားဘူးရာ တရင်သုံးမော်တွေထာမှာဝါဆိုကြတဲ့တို့များတော့ဒီဝေလူဝရွာငယ်မှာပဲဝါဆိုမဲ့တဲ့45ဝါမြောက်ဝါဒီတော့ဘာကြောင့်မြတ်စွာဘုရားကတပိသားတွေကိုဝေးရလွတ်တယ်လဲဆိုတော့ဝေလူဝလည်းရွာလေးကရွာငယ်တယ်ရွာသေးလေးရွာသိမ်လေးတဲ့ရွာသိမ်ရွာငယ်ဆိုတော့ဘုရားရှင်နောက်မှာပါတဲ့ တန်ဃာတော်တွေအားလုံးဒီရွာမှာသတင်းသုံးပြီးတော့ရွာတဲ့ဆုံးခံပြီးရွာကိုဂောသရကပြုရင်တဲ့ရွာသူရွာသားတွေဆင်းရဲကြလိမ့်မယ်သူတို့တရားတရားရှိတဲ့လောက်ဆွမ်းနေလောင်းလှူရမယ်ဆိုရင်တော့တန်ဃာတော်အများမှာတော့ဆွမ်းတပ်ပါရဖြစ်ပါလိမ့်မယ်တဲ့ဒါပေမဲ့လို့တရားဓမ္မတွေမှာဆင်းရဲကုန်ကြလိမ့်မယ်ဒါကိုမြတ်စွာဘုရားမျှော်မြင်ပြီးတော့ဝေလူဝါယာမှာမြတ်စွာဘုရားနဲ့ ပြုစုတဲ့တန်ဃာတစ်ပါးအရှင်အနန္ဒာနဲ့ပဲဝါဆိုးပြီးတော့ကြံတဲ့တန်ဃာတွေကြံကတန်ဃာတော်တွေကိုတော့ဆွမ်းကွမ်းကိုမငဲ့ရမညာရပဲနဲ့ထောက်ပံ့နိုင်တဲ့ဝေသာလီကြီးအဲ့ဒီဝေသာလီကြီးအနိပါဝကျမှာမိမိတို့သိရကြံရသတင်းသုံးမများရဲ့အထာမဝါဆိုကြလို့မြတ်စွာဘုရားမိန့်ကြဖိတ်ကြပြီအဲ့ဒီမှာဝါဆိုကြဆိုတဲ့အခါကျတော့ ဝါဇုလာပြည့်ကြော်တော့မြတ်စွာဘုရားအပြင်းထန်မကြမ်းမမာဖြစ်တယ်အပြင်းထန်မကြမ်းမမမာဖြစ်တာမှဘလောက်ကြောက်ဖြစ်တယ်လဲဆိုပြိဋိဘံစံဃာနိအထိမကြမ်းမမာဖြစ်တယ်ဘာလမေဝေဒနာဝတ္တန္တိမာရဏန္တိကမိင့အာဘာလပြင်းထန်ကုန်သောဝေဒနာယောဂဝေဒနာတို့သည် မာရဏန္တိကသေခြင်းဤအနည်းသို့ရောက်ကုန်သောဝေဒနာယောဂဝေဒနာတို့သည်ဝတ္တန္တိဖြစ်ကုန်၏ပြိဋိဘံစံတော့မလောက်ယောဂဝေဒနာပြင်းပြင်းထန်ထန်ဖြစ်တဲ့အခါကျတော့မြတ်စွာဘုရားဆင်ញင်တော်မူတယ်ဘလို့ဆင်ញင်တယ်လဲလို့ဆိုတော့ငါတော့အသက်ကလည်း80ရှိနေပြီတက်တော်ဟာ80ရှိနေပြီ တတ္တဝါလည်း80ရှိနေပြီခန္ဓာကိုယ်ကလည်းအိုမင်းယိုယွင်းနေပြီဒီကငါခန္ဓာကိုယ်ဟာမခိုင်မြဲတော့ဘူးခန္ဓာကိုယ်မခိုင်မြဲတော့ပြိဋိဘံဆံကဆံရကနီးနေပြီသို့တော်လည်းပဲယဟန်တန်ဃာကိုမပန်ကြားပဲနဲ့ပြိဋိဘံဆံလို့တော့မတော်ဘူးအတိမပေးနဲ့အတိမပေးပဲနဲ့ပြိဋိဘံဆံလို့တော့မတော်ဘူး အတိမပေးဘဲနဲ့ဆိုတာကျမ်းဂန်ကအနပလောကိတဝါလို့ပါဠိစကားသုံးတယ်အနပါလောကိတဝါဆိုတဲ့ပါဠိစကားရဲ့အဓိပ္ပာယ်ကအနပါလောကိတဝါမပန်ကြားမှု၍ဝါအတိမပေးမှု၍ဒီလိုအဓိပ္ပာယ်ထွက်တယ်ဒါပေမဲ့ဒီနေရာမှာတော့တာမန်ပန်ကြားတာတာမန်တတိပေးတာကိုမြတ်စွာဘုရားမဆိုလို့ဘာကိုဆိုလို့တလဲလို့ဆိုတော့ ဆုံးမဩဝါဒပေးတာကိုပဲပန်ကြားတယ်အသိပေးတယ်လို့မြတ်စွာဘုရားဆိုလိုတာတန်ဃာတော်တွေကိုဆုံးမဩဝါဒမပေးပဲငါဒီတိုင်းပြိဋိဘဆံလို့တော့မတော်ဘူးမတော်တာကတော့အကြောင်းနှစ်ကြောင်းအကြောင်းနှစ်ကြောင်းကဘာလဲလို့ဆိုတော့နံပါတ်1ကဆုံးမဩဝါဒမပေးပဲနဲ့ပြိဋိဘဆံလိုက်ရင်တန်ဃာတော်တွေ နောက်ကြတော့စိတ်မကောင်းစိတ်မချမ်းသာဖြစ်ကြလိမ့်မယ်။အိုးမြတ်စွာဘုရားပြိဋိဘံစံသွားတို့များ နောက်ဆုံးဩဝါဒလေးတောင်မကြားလိုက်ရဘူး။အဲ့ဒါလို့ဆိုပြီးစိတ်မချမ်းသာဖြစ်ကြမယ်တဲ့။နောက်တစ်ကြောင်းကတန်ဃာတော်တွေကိုထပ်မံပြီးတော့အရေးကြီးတဲ့ဆုံးမဩဝါဒပေးเสียရကလည်းရှိနေသေးတယ်တဲ့။ဒါကြောင့်မလို့အရေးကြီးတဲ့ဆုံးမတော့ဩဝါဒကလည်းရှိနေသေးလို့ အနပါလောကတဝပန်ကြားမှု မပြုအတိပေးမှု မပြုဆုံးမဩဝါဒမပေးသေးပဲနဲ့ပရိနိဗ္ဗာယိတုံပရိနိဗ္ဗာန်စာခြင်းဟာနာလမသိနဲ့မသိဘူးတဲ့အဲ့ဒါလို့စဉ်းစားမိတာနဲ့ဖြစ်ပေါ်လာတဲ့ဝေဒနာကိုမြတ်စွာဘုရားဟာသတ္တောရှုမှတ်လျက်တမ္ပဇာနောမှန်စွာအပြားအဖြစ်သိလျက်အဝိဟိညမာနောမပင်မမ်းပဲတဲ့အဓိဝါသေးသည်သီးခံတော်မူ၏တဲ့ မြတ်စွာဘုရားဖြစ်ပေါ်လာတဲ့ပြင်းထန်တဲ့ဝေဒနာကို ရှုမှတ်ပြီးတော့ဝေဒနာရဲ့သဘာဝကိုသိရင်သိလျက်သိလျက်နဲ့ပဲမြတ်စွာဘုရားအဝိဟိညမာနောပင်မဆင်းရဲခြင်းမရှိပဲနဲ့တဲ့အဓိဝါဒေတိသိခံနေတဲ့ဒီနေရာမှာဘုန်းကြီးတို့တရားနာပရိသတ်တရားရှုမှတ်တဲ့ယောဂီတွေသတိထားဖို့ မြတ်စွာဘုရားရဲ့ဝေဒနာဘလောက်ပြင်းထန်တယ်လဲမြတ်စွာဘုရားရဲ့ယောဂဘလောက်ပြင်းထန်တယ်လဲလူပြောပြောမဲ့ဆိုလို့ရှိရင်သေလောက်အောင်ပြင်းထန်တယ်ဖယပြောပြောမဲ့ဆိုလို့ရှိရင်တော့ပြိဋိဘံစံလောက်အောင်ပြင်းထန်တယ်ဒီလောက်ကြီးမားတဲ့ယောဂဝေဒနာအဲဒါလောက်ကြီးမားတဲ့ယောဂဝေဒနာကိုမြတ်စွာဘုရားဘယ်နည်းနဲ့ခံနိုင်ရရှိတယ်လဲလို့ဆိုတော့တတော်ရှုမှတ်လျက်တဲ့တမ္ပဇာနောမှန်စွာ အပြားအဖြင့်ပြီးလျက်တဲ့ ဖြစ်ပေါ်လာတဲ့ဝေဒနာရဲ့နာမှုကျင်မှုကိုက်မှုခဲမှုကိုတတိနဲ့ရှုတဲ့အခါကျတော့အဲ့ဒီနာမှုကျင်မှုကိုက်မှုခဲမှုဆိုတဲ့ဝေဒနာရဲ့မခံတာတဲ့သဘောဒီမခံတာတဲ့သဘောရဲ့ဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောမမြဲတဲ့အနိစ္စဖြစ်ပြမပြနှိမ့်ဆက်နေလို့မလို့မကောင်းတဲ့ဒုက္ခဒီနာရာကျင်နာကြိုက်တာခဲတာဆိုတာပုဂ္ဂိုလ်တ attva ရဲ့လို့မဟုတ်ဘူးအစင်မပြေလို့အစင်မသင့်လို့ရုပ်ချင်းအပေါင်းစာမတော်လို့မလို့ ဖြစ်ပေါ်လာရတဲ့သဘာဝတစ်မျိုးမျှပါမျှတာပဲဒါကြောင့်အတ္တလည်းမဟုတ်ဘူးအသက်လည်းမဟုတ်ဘူးဝိညာဉ်လည်းမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူးအနတ္တပဲလို့ဒီလိုသိတာဟာသံပဇာနောသံပဇာနောမှန်စွာအပြားအားဖြင့်သိလျက်ဆိုတာအနိစ္စဒုက္ခအနတ္တအပြားအားဖြင့်သိတယ်ဒီလိုသိတာဘာကြောင့်သိတယ်လဲဆိုတော့ရှုလို့သိတယ်မရှုရင်သိပါမလားမသိဘူးဒါကြောင့်မလို့ တတော်ရှုမှတ်လျက်သံဃာတော်မှန်စွာအပြာအပြင်းသိလျက်အဝိဟိညမာနောပင်မဆင်းရဲခြင်းမရှိပဲအဓိဝါဒေတိသီခံတော်မူ၏တဲ့ရှုမှတ်လိုက်တဲ့အခါကျတော့အနိစ္စဒုက္ခအနတ္တသဘောတွေနာမှုကျမှုကမှုခဲမှုဆိုတဲ့ဝေဒနာရဲ့အနိစ္စဒုက္ခအနတ္တသဘောတွေသိပြီဆိုတဲ့အခါကျတော့ဆင်းရဲပါအောင်မလားမဆင်းရဲဘူးပင်မမအောင်မလားမပင်မဘူးဒီတော့ တရားရှိမှတ်တဲ့ပုဂ္ဂိုလ်များလည်းပဲဝေဒနာတစုံတရာခံစားရလားခံစားလာရပြီဆိုလို့ရှိရင်ဒီဝေဒနာကိုအကြောင်းပြုပြီးညှိနေရမှာလားဘာလို့နေရမှာလဲရှုနေရမှာရှုနေလို့မလို့ရှုစိတ်တာအဲ့ဒီဝေဒနာပေါ်မှာစိုက်တည်နေပြီဆိုလို့ရှိရင်တော့အဲ့ဒီဝေဒနာကြောင့်မဆင်းရဲတော့သို့တော့နားတဲ့သဘောတော့သိနေမယ်ကျင်တဲ့သဘောတော့သိနေမယ် နာသဘောနဲ့ရှုတိစိတ်ကျင်သဘောနဲ့ရှုတိစိတ်ကြိုက်သဘောနဲ့ရှုတိစိတ်ခဲသဘောနဲ့ရှုတိစိတ်ဒီနှစ်ခုပဲရှိနေတာသိပြီဆိုတော့နာသဘောလည်းပုဂ္ဂိုလ်တ attva မဟုတ်ဘူးငါမဟုတ်ဘူးဆိုတာသိနေတယ်သူ့ကိုရှုသိနေတဲ့စိတ်လည်းပုဂ္ဂိုလ်တ attva မဟုတ်ငါမဟုတ်ဘူးဆိုတာသိနေတယ်အဲ့ဒါလိုသိတာဟာတံပဇာနောမှန်စွာအပြားဖြင့်သိလျက်အဲ့ဒါလိုသိပြီဆိုတဲ့အခါကျတော့ဒီဝေဒနာကြောင့်မဆင်းရဲတော့ဘူးတဲ့ဝေဒနာကိုသိခံနိုင်တယ် ဒါကြောင့်တန္တရာသုရမကဝတတောသမ္ပဇာနောဒီဝတိတိအဝိဟိညာမာနောတတ္တရာထောဝေလူဝယွာဝါရဲအခါ၌ဘဂဝါမြတ်စွာဘုရားသည်တတောရှုမှတ်လျက်သံပဇာနောမန်စွာအပြားအပြင်းသည်လျက်အဝိဟိညမာနော ပင်မဆင်ရခြင်းမရှိပဲအဓိဝါတိတိဝေဒနာကိုသီးခံနိုင်တော်မူ၏ အတုယူเสียမကောင်းဘူးလားဖရာရှင်เนาะ45ဝါမြောက်ဝါမှာယောဂဝေဒနာခံစားရတာအထာသောဘဂဝါဧတတဟောတိနာခောမေတံပတိရူပံယွာဟံအနာမန္တတဝါဥပဒါကေအနာပါလောကေတဝဘိက္ခုတံငံပရိနိဗ္ဗာယေယယာနုနာဣမအာဘာဒံဝိရိယေနပတိနာမေတဝဇိယုဒသင်္ကာရံအဋ္ဌိဌာယဝိဟရိယန္တိ အထာခောထိုသို့ပြင်းစွာ ဝေဒနာကိုခံစားရသောထိုအခါ၌ဘဂဝါဘဂဝတောမြတ်စွာဘုရားအားဧတံဤအကျံသည်ဟောတိဖြစ်ပေါ်ပြီဧတာတဟောတိအကျံတစ်ခုဖြစ်ပေါ်ပြီအဲ့လိုဝေဒနာကိုတတိနဲ့ရှုမှတ်ပြီးတော့ဝေဒနာရဲ့သဘာဝကိုသိပြီးတော့သိခံနေတော့အခါမှာမြတ်စွာဘုရားအကျံတစ်ခုဖြစ်ပေါ်တယ်တဲ့မိင့အား ယွာယောအာအကျဉ်းငါသည်ဥပ္ပထာကေအလောအကျွေးတို့ကိုအနာမန္တတဝါမပြောပဲဘိက္ခုသံဃာယဟန်သံဃာကိုအနပါလောကေတဝါမပန်ကြပဲဝါဆုံးမဩဝါဒမပေးပဲပရိနိဗ္ဗာယေယံပရိနိဗ္ဗာန်ပြုညာအာယံပရိနိဗ္ဗာယံအကျဉ်ပရိနိဗ္ဗာန်ပြုညာအာ ဧတံဤသို့အလိုအကျွေးတို့ကိုမပြောပဲယဟန်တန်ငါကိုမပန်ကြပဲဆုံးမဩဝါဒမပေးပဲပြိနိဗ္ဗာန်ဆံညင်းသည်မေငါအာနာပတိရူပံမတော်ပါတကားဒီလိုတော့မတော်သေးဘူးတဲ့ဆင်ញင်မိတဲ့ယန္နာဟံဣမံအာဝရဝိရိယနာပတိနာမေတ္တဝဇိဝိတသင်္ခါရအဋိဋ္ဌာယဝိဟရေယအာငါရိဣမံအာဝရံဤယောဂဝေဒနာကိုဝိရိယေနာ ပုပ္ပဘာကမဲ့တိဟုသော ဝီရိယဖြင့်ဝီရိယနာပုပ္ပဘာကမဲ့တွင် ပါဝင်သောဝီရိယအရဟတမဲ့တွင် ပါဝင်သောဝီရိယဖြင့်ပฏิနာမိတဝပฏิအရဟတဖို့၌ပါဝင်သောဝီရိယဖြင့်ပฏิပနာမိတဝတွန်းလှန်ပဲခွာ၍ဇီဝိတာသင်္ခါရံအသက်ဟုဆိုအပ်တဲ့ဇီဝိဒိန္ဒရေကိုမပြတ်အောင်ဆက်ဆက်ပေးကြောင်းဖြစ်တဲ့အာယုသင်္ခါရဖလားသမဘတ်ကို အဋိဋ္ဌာယသောတိရွေဝိဟရိယံနေယမူကယန္နုနာကောင်းလေးစွာမြတ်စွာဘုရားဆင်ញံတော်မူတဲ့ဒီတော့အလောအကျွေးတွေကိုယဟန်တန်ဃာတွေကိုမပန်ကြပဲအဆုံးမဩဝါဒမပေးဘဲနဲ့ဒီတိုင်းပြိဋ္ဌာန်နိဗ္ဗာန်ဆံလို့တော့မတော်သေးဘူးယောဂဝေဒနာအခြေအနေကလည်းဒီတိုင်းသာဆိုလို့ရှိရင်တော့ပြိဋ္ဌိဗ္ဗာန်ဆံမဲ့အခြေအနေဖြစ်နေဒါဖြစ်ရင်ဘယ်လိုလုပ်ရမလဲ ယန္တန်ဃာကိုဆုံးမဩဝါဒပေးပြီးမှအလုတ်ကျွေးတွေကိုပြောဆိုပြီးမှပဲပြိဋိနိဗ္ဗာန်သမ္မာဖြစ်မယ်ဒီလိုဆိုရင်တော့ဆုံးမဩဝါဒပေးဖို့အချိန်ရအောင်အလုတ်အကျွေးတွေကိုပြောဖို့အချိန်ရအောင်မလုပ်ရမလဲဆိုတော့ဖြစ်ပေါ်လာတဲ့ပြင်းထန်တဲ့ယောဂဝေဒနာကို အရဟတဖို့သမာပတ်မှာပါဝင်တဲ့သမ္မာဝါယာမခေါ်တဲ့ဝီရိယနဲ့တွန်းလှန်မယ်တဲ့တခါဇီဝိတသင်္ခါရခေါ်တဲ့ဇီဝိဒိန္ဒရေရုပ်ဇီဝိဒိန္ဒရေနာဇီဝိဒိန္ဒရေကို ပြတ်မသွားစေပဲဆက်စပ်ပြီးထားပေးနိုင်တဲ့ဖလသမာပတ်ကိုဝင်စားမယ်တဲ့အဲ့ဒါလိုဝင်စားခြင်းအပြင်ငါတဏ္ဍာမှာရှိတဲ့ရုပ်ဇီဝိဒိန္ဒရေနာဇီဝိဒိန္ဒရေဟာပြတ်မသွားသေးဘူး သေတယ်ဆိုတာပြိဋိဘံဆန်တယ်ဆိုတာရုပ်ဇီဝိတိန်တွေနာဇီဝိတိန်တွေနှစ်ခုချုပ်ပြတ်ပြီးသွားတာအဲ့ဒါလိုချုပ်ပြတ်သွားတာကိုပဲသေတယ်လို့ခေါ်တာပြီးတော့ရုပ်ထဲမှာပါတဲ့အသက်ရုပ်ဆိုကြပါစို့အမှန်တော့အသက်တော့မဟုတ်ဘူးလောကအခေါ်နဲ့ခေါ်ရတာရုပ်ထဲမှာပါတဲ့အသက်ရုပ်စိတ်နာထဲမှာပါတဲ့အသက်စိတ်ဇီဝိစိတ်နာထဲမှာပါတဲ့အသက်စိတ်ကိုနာဇီဝိတိန်တွေခေါ်တယ်ရုပ်ထဲမှာပါတဲ့အသက်ကို ရုပ်ဇီဝိတိန်တွေခေါ်တယ်အဲ့ဒီရုပ်သက်နဲ့နာမ်သက်နှစ်ခုကိုဆက်လက်ပြီးတော့ဖြစ်ပြဖြစ်ပြဖြစ်ပြအစဉ်တိုင်းဆက်လက်ဖြစ်ပြနေအောင်ဘယ်သူကစွမ်းနိုင်တယ်လဲလို့ဆိုတော့ဖလသမဘကစွမ်းနိုင်တယ်ဖလသမဘဝင်စားထားလိုက်ပြီဆိုလို့ရှိရင်ဒီရုပ်ဇီဝိတ္တံရေနာဇီဝိတ္တံရေဟာပြတ်ဆဲမသွားတော့ရုပ်ဇီဝိတ္တံရေနာဇီဝိတ္တံရေခေါ်တဲ့ အသက်ခေါ်တဲ့ရုပ်ဇီဝိတ္တိန်တွေနာဇီဝိတ္တိန်တွေပြတ်သွားပြီဆိုလို့ချင်းသေရောပြိဋိဘံသံရောအဲ့တော့အဲ့ဒါလို့ပြတ်မသွားဘဲနဲ့ဆက်လက်ပြီးတော့ဖြစ်ပြဖြစ်နေနဲ့ဖြစ်ပြအစဉ်အတိုင်းဒီရုပ်ဇီဝိတ္တနာဇီဝိတ္တဖြစ်နေအောင်ဘယ်သူကဆွမ်းနိုင်တယ်လဲဆိုတော့ဖလားသမာပတ်တစ်မျိုးကဆွမ်းနိုင်တယ်အဲ့ဒီဖလားသမာပတ်ကိုအာယုသင်္ခါရဖလားသမာပတ်ခေါ်တယ်အာယုအသက်ကိုသင်္ခါရ ရှည်အောင်ပြုပြင်ပေးသောဆက်လက်ဖြစ်ပေါ်ဖြစ်ပေါ်နေအောင်ပြုပြင်ပေးသောသမဘာလို့ခေါ်တဲ့အာယုသင်္ခါရဖလားဖလားသမဘာအဲ့ဒီဖလားသမဘာဝင်စားတဲ့အခါမှာမြတ်စွာဘုရားကဒီအချိန်ကနောက်ဆယ်လပတ်လုံးအားကြပါစို့ဒီကအဲ့ဒီနဝကမ္မအတူတဲ့ဝိသုတထောင်နဲ့ဒါတို့ဒီလူတရားဓမ္မတွေနဲ့အမြဲတည်း ပြုလို့ပြုတဲ့ဘာဝနာတရားပွားများအားထုတ်တဲ့အနေနဲ့ရည်ချက်ခွန်အားအောင်လာမဲ့ကြောင်းနှစ်ပတ်လို့ကြတော့အဲ့ဒီတစ်ထောင်ကိုသံဃာတရားထွန်းကပ်လိုက်မယ်မကောင်းဘူးလားကောင်းတယ်နော်သံဃာတရားထွန်းကပ်လိုက်အဲ့ဒီနေ့ကျတော့လာကြအောင်မလားအင်းဟုတ်ကလားအဲ့ဒီနေ့ကျတော့တို့တရားတွေကပြောတာပဲဒီတော့ပညာလားမပညာလားမသိဘူးလာတဲ့ပြိတ္တဆိုတော့တဲ့ မုံငါဒါနပြုပါမယ်ဟုတ်လားမသိဘူးဟုတ်လားဘယ်ချိန်6နာရီမှာ7နာရီဒါနဲ့7နာရီကဟိုဘက်ကြတော့မလုပ်ပါအဲကြောင်းနှစ်ပတ်လည်းအစီအစဉ်ရ7နာရီရဟိုဘက်ကြတော့10နာရီအထိတရားထိုင်ရမယ်တဲ့မလာတော့အောင်ပြောလိုက်ရ စေနာရီဖြစ်တရားထိုင်ရမယ်။ဆောင်းနာရီရရှင်းနာရီအတိတဲ့အဲ့ဒါလာကမြပရိသတ်ကိုမောဟင်းကားနဲ့အခန့်ကျွေးမွေးပြီးတော့တဲ့ရှင်းနာရီက10နာရီအတိကြတော့ဓမ္မနုဓမ္မပฏิပတ်ဓမ္မပူဇာနဲ့အခန့်မှာမယ်တဲ့မကြောက်ဘူးလာသေးကြပါနော်ဒီကအဲ့ဒီလူတဲ့တထောင်နဲ့အဲတို့ဘုန်းကြီးဘုန်းကြီးတို့ဒီတရားဓမ္မတွေနဲ့ဘုန်းကြီးတို့အားလုံး ကုသိုလ်ပြုကအမြဲတည်းဖြစ်ပါကြအောင်အဲ့ဒီမှာမင်္ဂတရားကိုဆန်းကပ်တယ်အဲတနေ့လေအေဒီလာဖလားသမဘတ်ကြောင့်ငြိမ့်သွားတယ်အဲ့ဒီဖလားသမဘတ်ကိုဘာခေါ်တယ်လဲဆိုတော့အာယုသင်္ခါရဖလားသမဘတ်ခေါ်တယ်ဖလားသမဘတ်ကနှစ်မျိုးရှိတယ်တစ်မျိုးကခဏိကဖလားသမဘတ်ခဏိကဖလားသမဘတ်ဆိုတာ မြတ်စွာဘုရားတို့ယဟနာတို့သောတပန်အရိယာကစပြီးတော့မိမိမိမိတို့ရထားတဲ့ဖိုလ်ချမ်းသာကိုခံစားကျင်တဲ့အခါခံစားကျင်တဲ့အခါတိုင်းဝင်စားရတယ်အဲ့လိုဝင်စားတဲ့အခါကျတော့ယုံနဲ့နာနှစ်ခုဟာဆက်လက်ပြီးမဖြစ်ဘဲနဲ့အဲ့ဒီအချိန်မှာအဖြစ်ရပြီးငြိမ့်နေတယ်ငြိမ့်နေတဲ့အတွက်ယုတ်ဒုက္ခနံဒုက္ခယုတ်ဆင်းရဲနံဆင်းရဲကိုမသိရတော့ အဲ့ဒါကိုပဲဖလသမဘချမ်းသာလို့ခေါ်ရတယ်ဒါကတော့ချမ်းသာခံစားခြင်းတဲ့အခါတိုင်းခံစားတာအခုဖလသမဘကတော့အဲ့ဒီဖလသမဘလောက်မကဘူးအားကောင်းတယ်သူ့ကိုအာယုသင်္ခါရဖလသမဘခေါ်တယ်ဇီဝိတ္တန်တွေကိုဆက်လက်ပြီးဖြစ်ပေါ်စေတဲ့ဖလသမဘတဏီအသက်ကိုဆက်လက်ဖြစ်ပေါ်အောင် ရှင်အောင်ရှေးအောင် ပြုပြင်ပေးတဲ့သမဘလို့ခေါ်တယ် အာဘာဒံဤယောဂဝေဒနာကိုဝီရိယေနဖလသမာပ၌ပါဝင်သောတမ္မာဝါယမခေါ်သောဝီရိယဖြင့်ပฏิပနာပိတဝါတွန်းလှန်ပေခွာ၍အာယုသင်္ခါရံဇိဝိတသင်္ခါရံဇိဝိဒိန္ဒရေကို ပြုပြင်ပေးသော အာယုသင်္ခါရဖလသမာပတ်ကိုအဋိဋ္ဌာယဆောက်တည်၍ဝိဟရေယနေယဘာမူကယန္နုနာကောင်းလေစွာမြတ်စွာဘုရားအကြံတော်ဖြစ်တဲ့ အကြံတော်ဖြစ်တဲ့အတိုင်းလည်းပဲမြတ်စွာဘုရားအဲ့ဒီတိုင်ဖလားသမာအာယုသင်္ခါရဖလားသမာဘဝင်စားလိုက်တဲ့အခါကျတော့ယောဂဝေဒနာ ပြောင်းငြိမ့်လို့မလို့ပြိဋိဘံအဲ့ဒီအချိန်မှာစံမဲ့ဘေးမှာကင်းဝေးသွားတယ်ဒီတော့ကအလုတ်အကျွေးတွေကိုပံမို့အဲပြောကြဖို့အချိန်ရတယ်ယဟန်သံဃာတွေကိုဩဝါဒပေးဖို့အချိန်ရသွားတယ်ဒါနဲ့ယောဂဝေဒနာငြိမ့်သွားတော့ အရှင်အာနန္ဒာခေါ်ပြီးတော့ဝေသာလီမြို့တဲ့ဆွမ်းကန်ကြွဆွမ်းကန်ကြွပြီးတော့ဆွမ်းကန်ကပြန်လာဆွမ်းဖုံးပေးဆွမ်းဖုံးပေးပြီးတော့ဒီအချိန်ထိအရှင်အာနန္ဒာဗညတ်စွာဘုရားဘာမှမလျှောက်ရသေးဘူးဆွမ်းဖုံးပေးပြီးတဲ့အခါကျတော့မမြတ်စွာဘုရားကအာနန္ဒာလာကြသွားကြစို့ကြောင်းအိပ်မှာတို့များထိုင်ကြစို့ဒါနဲ့အရှင်အာနန္ဒာမြတ်စွာဘုရားနောက်ကလိုက်လာ ထိုင်ခင်းလေးယူလာနိတိတိုင်နေကထိုင်ပေါ့အဲ့ဒါလေးယူလာပြီးတော့မြတ်စွာဘုရားအေးအေးကြောင်းအရေးမှာဒီနေကထိုင်လေးကိုခင်းပေးလိုက်တဲ့အခါကျတော့ရှင်တော်မြတ်ဘုရားအဲ့ဒီနေရာမှာထိုင်ထိုင်တော့အရှင်အနန္ဒကမလမကန်းကဖူးနေမြတ်စွာဘုရားအပြင်းထန်ယောဂဝေဒနာဖြစ်တုန်းကအိုးအရှင်အနန္ဒာစိတ်မချမ်းသာလိုက်တာဘုရားရှင်တော့ပြိဋိနိဗ္ဗာန်ဆိုင်ဘယ်လိုလုပ်ပါမလဲဘုရားရှင်ပြိဋိနိဗ္ဗာန်ဆိုင်ဘယ်လိုလုပ်ပါမလဲ ယဟန်တန်ဃာတွေအတွက်လည်းမြတ်စွာဘုရားဘာမှလည်းပဲအမှားအထဩဝါဒလည်းမပြုရသေးပဲနဲ့တကယ်လို့များပြိဋိဘံဆံတဲ့ဒုက္ခပဲလို့စိတ်မချမ်းမသာအကြီးအကျယ်ဖြစ်နေတာအခုရှင်တော်မြတ်ဘုရားယောဂဝေဒနာမှထပြီးကြမ်းမာလာလို့မလို့ဆုံးကတော့ကြွပြီးတော့အခုလန်းလန်းဆန်းဆန်းနဲ့ကြောင်းရိပ်မှာတရင်တုံထိုင်နေတော်မူတဲ့အခါကျတော့အရှင်အာနန္ဒာအားရလုံးလို့မြတ်စွာဘုရားကိုလျှောက်တယ် ဒိဋ္ဌောမေပန္တေဘဂဝတောဖာတုဒိဋ္ဌံမေပန္တေဘဂဝတောခမဏီယံအပိဇမေပန္တေမတုရကဇာတောဝိယကာယောဒိတာပိမေနပက္ခယန္တိဓမ္မမိနပฏิပန္တိဘဂဝတောခေလင်းညေဂေလင်းညေနအပိဇမေဗန္တေဟောတိကောစီဒေဝအခါစီဒေဝအတ္တတမတ္တနာတဝပဂဝပရိနိဗ္ဗာယိတတိ နာယာဝပကဝဘေကုတံဃာအာရဘကိစီဒေဝဥဒ္ဒဟရတိတိမန္တေရှင်တော်မြတ်ဖရာမေတပိတော်ဒီပကဝတောမြတ်စွာဘုရားဤဖာတုကြမ်းကြမ်းမာမာချမ်းချမ်းသာသာရွှင်ရွှင်လန်းလန်းရှိနေခြင်းကို တိတ်တော့ယခုမြင်ရပါပြီဖရာအခုမြတ်စွာဘုရားကြမ်းမာချမ်းသာပြီးရွှင်ရွှင်ပြပြနေရတာတပိတော့ မြင်ရလို့မလို့ဝမ်းသာလိုက်တာတဲ့ဘဂဝါတော်မြတ်စွာဘုရားဤခမဏီယံခံကြမ်းခြင်းကိုမေတ္တိတော်ဒီဒိဋ္ဌံယခုမြင်တွေ့နေရပါပြီအပိစသို့တော်လည်းဗန္တေရှင်ဘုရားဗန္တေရှင်ဘုရားမေတ္တိတော်ဤကာယောခန္ဓာကိုယ်သည် မတုရကဇာတော်ဝိယတောင်းနှင်းခိုင်မာတဲ့ကဲ့သို့ဖြစ်နေပါသည်တဲ့ဘုရားရှင်ရှင်ရှင်လန်းလန်းကြမ်းကြမ်းမှမှနေရလို့မြင်ရလို့မလို့ ဝမ်းသာရတော့မှန်ပါတယ်တို့ကတပည့်တော်ခန္ဓာကိုယ်ကြီးဟာလေးလေးလန်းလန်းထိုင်ထိုင်မိုင်မိုင်တောင့်တောင့်တင်းတင်းကြီးဖြစ်နေပါသေးတယ်ဗျာတဲ့စိတ်ထဲမှာတိတ်ပြီးတော့မရှင်းသေးဘူးပေါ့လေဒိတာပိမေနမေခာယံဒီမေတပည့်တော်အာဒိတာပိယမျက်နှာတို့သည်လည်းနပက်ခာယံဒီရှင်းရှင်းလင်းလင်းမထင်လာကြပါကုန်ဘယ်ကြည့်ကြည့်တောင်းကြည့်ကြည့်မြောက်ကြည့်ကြည့်မုံတဝါဝါနဲ့ပဲအယမျက်နှာတွေရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းကြီးကြီးလင်းလင်းမထင်သေးဘူးဖေရမထင်သေးပါဖေရ ဓမ္မပိနပရိပန္တိမေတပိတော်မန္တပိတော်ဤညာ၌ဓမ္မပိ38ပါးသောဗောဓိပက္ခိယတရားတို့သည်လည်းနပရိပန္တိမထင်တော့ကုန်ပါဖရာတဲ့တရားတွေလည်းပျောက်ကုန်ပါပြီဖရာတဲ့မြတ်စွာဘုရားမကြမ်းမှမှဖြစ်လိုက်တာနဲ့လူလည်းခန္ဓာကိုယ်လေးလေးလန်းလန်းထိုင်ထိုင်မိုင်းမိုင်းနဲ့ဘဲအရာကြည့်ကြည့်မျက်စိကလည်းရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းမမြင်ရဝိုးတော်ဝါနဲ့ထင်နေကြသိနေကြ စိတ်ထဲမှာပေါ်နေကြဗောဓိပက္ခိယတရားတွေလည်းမပေါ်လာတော့မပေါ်လာတော့ပါဘူးဖေဟာဘဂဝါတော်မြတ်စွာဘုရားဤဂေလင်းညေနမကြမ်းမှမှုကြောင့်ဘဂဝါတော်မြတ်စွာဘုရားဤဂေလင်းညေနမကြမ်းမှမှုကြောင့်မေတ္တိတော်ဤကာယော ကိုယ်စီမတုရကဇာတော်ဝိယလေးလံထိုင်မင်တောင်းနှင်းခိုင်းတိုင်းခိုင်းမတကဲ့သို့ဟောတိဖြစ်နေပါ၏ဖေဟာမေတ္တိတော်အာတိတာပိယမျက်နှာတို့သည်လည်း နာပက္ခာယန္တိရှင်းရှင်းလင်းလင်းမထင်ကြပါကုန်ဖျားဘဝတော်ရှင်တော်မြတ်ဗျာဤဂေလင်ကြီးနာမကြမ်းမာမှုကြောင့်မန္တပိတော်ဤညာ၌ဓမ္မာပိ38ပါးသောဗောဓိပက္ခိယတရားတို့သည်လည်းနာပฏิပန္နိမထင်လားမမြင်လားကြပါကုန်ဖျားအရှင်အာနန္ဒာမှုတော်သေးတာပဲဘုန်းကြီးတို့နဲ့ဘုန်းကြီးတို့ပရိသတ်များအဲ့ဒီအချိန်ဘုရားရှင်ရှေ့ဒီလိုရှိမယ်ဆိုလို့ရှိရင်အရှင်အာနန္ဒာလောက်တောင်မှပဲ ဆောက်တရားရပါမလားရမှာမဟုတ်ဘူးနော်ဗန္တေရှင်တော်မြတ်ဖရာအပိစာတို့ပင်ဖြစ်ညာတော်လဲမေတပိတော်အာ ကာစီဒေဝအနေငယ်မြသာဖြစ်သောအတ္တတမတ္တာတတရာယရခြင်းသည်ဟောတိဖြစ်ပါ၏တို့ပင်ညာတော်လည်းပဲဖရာတဲ့တပိတော်တတရာလေးတော့တခုတော့ရပါတယ်တဲ့ဘာကြောင့်တတရာရတယ်လဲလို့ဆိုတော့ ယာဝါခြင်းမြောက်လောဘဂဝါမြတ်စွာဘုရားသည်ဘိက္ခုတန်ခါယဟန်တန်ခါကို အာရဗအကြောင်းပြု၍ကိဉ္စီဒေဝတစုံတကူသောဆုံးမဩဝါဒစကားကိုပင်လင်နာတာဝနာဥဒ္ဒရိယတိမြွဲဆိုတော့မမူရသေးဒါဝါယဟန်တန်ခါကိုအကြောင်းပြု၍တစုံတကူသောဆုံးမဩဝါဒကိုမမြွဲဆိုရသေးသမျှကာလပတ်လုံးဘဂဝါမြတ်စွာဘုရားသည်နာတာဝပရိနိဗ္ဗာယိတတိ ပြိနိဗ္ဗာန်စံလိဥမီမဟုတ်ပေဣတိဤသို့စဉ်းစားမှု၍ကာစီတစုံတစ်ခုသောအတ္တတမတ္တာတတရာရာခြင်းဤဟောတိဖြစ်ပါ၏တဲ့ယဟန်တန်ဃာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟာဩဝါဒတစုံတစ်ခုမပေးရသေးသမျှတော့ပြိနိဗ္ဗာန်စံမှာမဟုတ်သေးပါဘူးလို့တပည့်တော်စဉ်းစားမိတဲ့အခါကျတော့စိတ်သက်သာရာနည်းနည်းတော့ရပါတယ်ဗျာတဲ့ဒါလည်းပဲနည်းနည်းရတာ အဲ့ဒီစကားကိုအရှင်မြတ်စွာဘုရားကြားတဲ့အခါကျတော့မြတ်စွာဘုရားကဂိမ္ပနန္န္ဒဘိက္ခုတံဃောမယိပစ္စာတိတတိဒေတိတောအာနန္ဒမယဓမ္မောအနန္တရာအဘာဟိရံကတ္တဝနတ္ထာနန္ဒတထာဂတတဓမ္မေတုအာစရိယမုဋ္ဌိအာနန္ဒခြေသာအာနန္ဒာဘိက္ခုတံဃောယဟံတံဃာသည်မယိငါဖရာအပေါ်၌ဂိမ်အဘဲကို ပစ္စာတိတတိတောင့်တ၍နေပေတနီ အာနန္ဒာတဲ့သင်ပြောတဲ့စကားထဲမှာယဟန်တန်ဃာကိုဩဝါဒမပေးသမျှမြတ်စွာဘုရားပြိဋိဘံမဆန်သေးဘူးဆိုတဲ့စကားပါတယ်တဲ့ယဟန်တန်ဃာကတို့စီကဘာများမျောလင့်နေသလဲတဲ့ဘာဒီဩဝါဒတွေများမျောလင့်နေသလဲတဲ့အာနန္ဒာအာနန္ဒမယငါတိဓမ္မောတရားကို အနန္တရံအပဟိရံကတဝါ အတွင်အပြင်မထားမှု၍ဒေတိတော်ကုံစင်အောင်ဟောကြားအပ်ခဲ့ပေပြီတဲ့အာနန္ဒာတဲ့တို့များတရားကိုအတွင်အပြင်ဘာကမှမကြံရအောင် အကုံအစင်တတို့အတွက်45နှစ်ပတ်လုံးဟောခဲ့ပြီးပြီတဲ့နောက်ထပ်တို့စီကဘာများဩဝါဒမျှော်လင့်ခြင်းပေးလဲတဲ့နတ္ထာနန္ဒတက္ကနာတတထာဂတတဓမ္မေတုအာစရိယမௌဋ္ဌီ အာနန္ဒခြေသအာနန္ဒတထာဂတတငါဖရာအာဝါငါဖရာဤအတန်၌အာသရိယမုဋ္ဌိဆရာဤလက်ဆုပ်ပြုလုပ်၍လျှို့ဝှက်ထားသောတရားသည်နတ္ထိမရှိကြတဲ့များသောအားဖြင့်ရှေးကဆရာများတပည့်ကိုပညာသင်ပေးတဲ့အခါမှာ အကောင်အစင်သင်မပေးဘူးတဲ့အကောင်အစင်သင်မပေးဘဲနဲ့အာသရိယမုဋ္ဌိခေါ်တဲ့ ဆရာအတွက်အကွက်ကလေးချမ်းချမ်းပြီးတော့သင်ပေးတယ်တဲ့တကယ်အခက်အခဲအချက်လက်ကြတော့အသာရှုပ်ဝဲပြီးတော့ထားလိုက်တယ်တဲ့ဘာကြောင့်လဲဆိုတော့တပြည့်ကိုလောက်တတ်သွားလို့ရှိရင်ကိုယ့်ကိုဒေါ်လာမှစိုးလို့တနည်းအားဖြင့်ဆိုလို့ရှိရင်တပြည့်ကိုလောက်တတ်သွားတယ်ဆိုလို့ရှိရင်အဲ့ဒီတတ်တာအခြေခံပြီးတော့ကိုယ်တယ်သွားသွားမှစိုးလို့တဲ့ဒီတော့မြတ်စွာဘုရားကအနန္တာတဲ့တို့များတော့အဲ့လိုဟာမရှိပါဘူးတဲ့ အာသရိယမုဋ္ဌိခေါ်တဲ့ဆရာအတွက်အကွက်ချန်ထားတဲ့အခက်အခဲအချက်ဆိုတာတို့များမရှိဘူးသင်တို့သိသမျှသိသမျှတရားတွေတို့များအကုန်အစဉ်အတွင်းအပြင်မထားဘဲနဲ့ဟောပြောခဲ့ပြီတဲ့ဒီလိုဟောပြောခဲ့ပြီဆိုတော့အာနန္ဒယဟန်တန်ခါကဒုထာမဘလို့ဩဝါဒများတောင့်တနေသေးသလဲတဲ့မြတ်စွာဘုရားကမနေဘူးဆက်မိန်ကြတဲ့ယတနုနာအာနန္ဒာ ဧဝမတဟဘိက္ခုအဟံဘိက္ခုသံဃံပရိဟရိတာမိတိဝါမမုတ်တေတိကောဘိက္ခုသံဃောတိဝါသောနုနာအာနန္ဒဘိက္ခုသံဃံအာရဘကိစီတေဝဥဒဟရိယအာနန္ဒချတအာနန္ဒယတအခြင်းပုဂ္ဂိုလ်အားဧဝမတဤသို့သောအကြံစီသည်ဖြစ်냐အာဘလို့လဲလို့ဆိုတော့အဟံငါသည်ဘိက္ခုသံဃာယဟန်သံဃာကိုပရိဟရိတာမိရှေ့ဆောင်၍နေအောင် ဣတိဝါဤသို့၎င်းဘိက္ခုတံဃောယဟန်တံဃာသည်မမုတ်ဒေတိကောငါအတိဟုသောဆရာသည်သာလည်းညွန်ပကြညွန်ကြဖို့ရရှိဣတိဝါဤသို့၎င်းဧဝမတ္တဤသို့သောအကြံစီဖြစ်ကြအာအာနန္ဒတဲ့တစုံတယောက်ဟာယဟန်တံဃာကိုငါရှေ့ဆောင်နေတယ်ယဟန်တံဃာက ဆရာလို့ညွှန်ရမယ်ဆိုလို့ရှိရင်ငါကိုသာလေညွှန်ရမယ်လို့အဲ့ဒါလို့စိတ်ထားရှိတဲ့ပုဂ္ဂိုလ်များမှဆိုရင်တော့တဲ့ဒီပုဂ္ဂိုလ်များမှဆိုလို့ရှိရင်တော့ယဟန်တန်ဃာကို ပြောဆိုဖို့ရညွှန်ကြားဖို့ရတစုံတရာရှိပေလိမ့်မယ်တဲ့သောနုနာအနန္တဘေကုတံဃာအာရဘကိစီတဝကိစီတေဝဥရာဟရိယသောယေဝယဟန်တန်ဃာကိုငါရှိဆောင်တဲ့ငါဟာယဟန်တန်ဃာရဲ့ဆရာပဲဟု နှလုံးသွင်းထားသောထိုပုဂ္ဂိုလ်သည်ဒါလည်းဘိက္ခုသံဃာယဟန်သံဃာကိုအာရပအကြောင်းပြု၍ကိစီဒေဝတစုံတစ်ခုသောဩဝါဒကိုသာလည်းဥဒါဟရေယဥဒါဟရေယနုနာ မိတ်မြွယ်ကောင်း မိတ်မြွယ်ဖို့ရာရှိပေရာဤတဲ့အနန္တတို့များမှာတော့တဲ့ယဟန်သံဃာကိုငါရှေ့ဆောင်နေတယ်ဆိုတဲ့စိတ်ထားလည်းမရှိဘူးတဲ့ ယဟန်တန်ဃာကငါရှေ့ဆောင်နေတဲ့စိတ်ထားလည်းမရှိဘူးတဲ့ယဟန်တန်ဃာဟာငါ့ကိုဆရာလို့ညွှန်ကြားဖို့ရာဆိုညွှန်ကြားရမယ်ဆိုတဲ့စိတ်ထားလည်းမရှိဘူးတဲ့ဆိုလိုတာကငါနဲ့ယဟန်တန်ဃာနဲ့ဘာမှမဆိုင်ဘူးဒါကြောင့်ယဟန်တန်ဃာကိုတို့မြအထူးဩဝါဒမိတ်ပြမိတ်ကြားစရာလိုပါအောင်မလားအထူးဩဝါဒပြောမိတ်ကြားစရာလိုပါအောင်မလားတဲ့အဲ့ဒါနဲ့ပတ်သက်လို့ မြတ်စွာဘုရားကတနေရာမှာဒီနေရာမှာတော့မဟုတ်တနေရာမှာဘယ်လိုမိန့်ကြလဲဆိုတော့အာနန္ဒဒေတိတော်မယာအာနန္ဒဓမ္မောဇဝိနယောဇဒေတိတော်အာနန္ဒမယာဓမ္မောဇပညာတော်ဝိနယောဇပညာတော်သောယေဝမမေစေနသတ္ထအာနန္ဒจิตအာနန္ဒမယာငါသည်ဓမ္မောဇသုတ်တရားနဲ့အဘိဓမ္မာ တရားကိုလည်းဒေတိတော်သင်တို့အတွေ့ လမ်းညွန်အနေနဲ့ဟောပြအပ်ခဲ့ပြီပြီဝိနယောစနေနိထိုင်နိဝိနိစီမြင်ဥပဒေကိုလည်းပညတ်တော်ပညတ်ပေးခဲ့ပြီပြီသောယေဝါထိုသုတ်တရားအဘိဓမ္မာတရားနဲ့ဝိနိတရားဒီသားလည်းမမေစီယနာငါဖျားပြိဋိဘံစံသောအခါ၌ဘောသင်တို့ဤတတ္ထာဆရာ ဖြစ်ကြပေလိမ့်မည်တဲ့တို့များဟာသင်တို့အတွက် သုတ်ပြီးဓမ္မတရားတွေလည်းဟောခဲ့ပြီးဝိနည်းတရားတွေလည်းပညာပေးခဲ့ပြီးဒီတော့တို့များပြန်လွန်ပြီး၊ကွယ်လွန်ပြီးပြိဋိဘံစံပြီးဆိုလို့ရှိရင်အဲ့ဒီသုတ်အပြီးဓမ္မဝိနည်းတရားတွေဟာသင်တို့ရဲ့ဆရာပဲတဲ့ဒါကြောင့်တို့များဟာတန်ဃာကိုဥဆောင်နေတာမဟုတ်ပါဘူးသုတ်အပြီးဓမ္မဝိနည်းကကလည်းဥဆောင်နေတာတဲ့အဲ့ဒါလို့မိမ့်ရွက်တယ်ပြီးတော့မှမြတ်စွာဘုရားကဆက်ပြီးမိန့်တဲ့တကိအာနန္ဒတထာဂတောဘိက္ခုတံဃာအာရဗ္ဗ အဟံခောအာနန္ဒဧတရဟိဇိန်နောဗုဒ္ဓောမဟာလကောအတ္တကတောဝယောအနုပတ္တောဆက်ပြီးမိန်တယ်ဆရာတပည့်နှပါတဲ့ရဲ့တော့ဝေလူဝရွာငယ်ကရွာနဲ့မလမကကကြောင်းအဲ့ဒီကြောင်းလေးရဲ့အရိပ်မှာဆရာတပည့်နှစ်ပါးတဲ့ထိုင်ပြီးတော့မြတ်စွာဘုရားကလျှောက်လို့အရှင်အနန္ဒမြတ်စွာဘုရားကမိန့်လို့အရှင်အနန္ဒကနားထောင်နေ တခြားယဟန်တန်ဃာတွေကတော့ဝေလူဝယောနဲ့မလှမကမှရှိတဲ့ဝေသာလီတီပါဝန်းကျင်မှာသင်ရသင်ရမှာဝါကနေကြတယ်မြတ်စွာဘုရားကဆက်ပြီးမိန့်တယ်အဟံခောအာနန္ဒဝုဒ္ဓောမဟာလကောအတ္တကတောဝယောအနုပ္ပတောအာနန္ဒအာနန္ဒဧတရဟိယခုက၌အဟံငါသည်ဇိန်သောအိုမင်းလှပေပြီ ဝုဒ္ဓကြီးလှပေပြီမဟာလကောအရွယ်ကြီးသောအရွယ်သို့ရောက်နေပေပြီအတ္တကတော်အရွယ်လွန်လျက်နေပြီဝရော အနုပတ္တောအသက်80အရွယ်တို့ရောက်လျက်ရှိပေပြီအနန္တတဲ့တို့မြလေးအခုကြီးလှပြီတဲ့အိုလှပြီအရေးလေးလဲတွန်လို့ဆန်းလဲဖြူးလို့အစရှိသည်ပေါ့လေဒါကြောင့်မလို့အိုနေပြီအနန္တတဲ့ အသက်80အရွယ်ရောက်နေပြီတဲ့အသက်80အရွယ်ဆိုတာအဲ့ဒီခေတ်ကပစ္စည်းမအရွယ်ခေါ်တယ်ပစ္စည်းမအရွယ်ဆိုတာနောက်ဆုံးအရွယ်ပစ္စည်းမအရွယ်ရောက်နေပြီတဲ့တို့များရဲ့ခန္ဓာကိုယ်ဟာလဲအိုကြီးများဟာဟိုအကျိုးဒီကပဲ့ဟိုကပြုတ်ဒီကပြုတ်ဖို့အဲ့ဒီလဲအိုကြီးသုံးဖြစ်အောင်ကျိုးတွေနဲ့တုံနှောင်ထားလို့မို့အကျိုးအပဲ့အပြုတ်တွေဟာလှဲကြီး ဖြစ်ပြီးတော့သုံးလို့ဖြစ်နေသလိုတဲ့တို့အများရဲ့ဒီခန္ဓာကိုယ်ကြီးလည်းပဲအိုနေပြီတဲ့ကျိုးနေပြီပဲ့နေပြီပြုတ်နေပြီယုံနေပြီရွက်နေပြီတဲ့အဲ့ဒါကိုတို့များအာယုသင်္ခါရဖလတမပတ်ဒီဟုသောကျိုးနဲ့တုတ်ထားလို့သာဒီလောက်ခိုင်းနေတာတဲ့အာယုသင်္ခါရဖလတမပတ်ဒီဟုသောကျိုးနဲ့တုတ်လို့သာဒီလောက်ခိုင်းနေတာအာနန္ဒာတဲ့တို့မြအရွယ်ရင့်နေပြီတဲ့ ပြီးတော့မှမြတ်စွာဘုရားကဆက်မိန်နဲ့ယဇမိန်ကအာနန္ဒသမေယေသဗ္ဗနိမိတ်တနာအာမနတိကာရဧကတံဧကိသနံဝေဒနာနာနိရောဓံအနိမိတ်တံစေတောသမာဒိဥပတံပစ္စဝိဟရတိဘာတုတရောအာနန္ဒတသမိန်သမေတထာဂတတကာယောဟောတိအတိဘယ်ကအာနန္ဒတဲ့တို့များဟာသင်္ခါရနမိတ်တွေကိုအာယုံမပြုတ်ဘဲနဲ့သင်္ခါရငြိမ့်တဲ့သဘောကို အရဟတဖလားအရဟတဖို့စိတ်နဲ့အာယုံပြုပြီးနေရတဲ့အခါမှာတို့ဟာအချမ်းသာဆုံးပဲတဲ့အဲ့ဒါလိုအာယုံပြုမနေဘူးဆိုလို့ရှိရင်ဒီအိုဒနာဒံခံရတာဟာတဲ့တို့များလည်းပဲနှိမ့်ဆက်တာပဲတဲ့အိုမှုနာမှုတွေကအဲ့ဒီအိုမှုနာမှုတွေမနှိမ့်ဆက်အောင်တို့များဟာအရဟတဖလားသမဘတ်ကိုဝင်စားနေရတယ်တဲ့အရဟတမအရဟတဖလားသမဘတ်ဝင်စားလို့မလို့ယုံနာတို့ရဲ့ချုပ်ငိမ့်ချုပ်ရငိမ့်ရပြတ်ရ ကိုနိဗ္ဗာန်ကို အာယုံပြုပြီးတော့နေရတဲ့အခါမှာဆိုလို့ရှိရင်တို့ဟာအချမ်းသာဆုံးပဲဒီတော့တို့များလည်းပဲအဲ့ဒါလိုအမှုနာမှုဘေးကြီးတွေကိုမစင်ရဲစေဘဲနဲ့နေသာထိုင်သာရှိအောင်အရဟတဖလားတမဘတ်ကို ဝင်စားပြီးတော့ချမ်းသာအောင်နေရတယ်လို့တို့မှာအရဟတဖလားတမဘတ်ဆိုတဲ့အာကိုရှိတယ်လို့သင်တို့လည်းပဲအဲ့ဒါလိုတရားအာကိုရှိအောင်ကြိုးစားကြမြတ်စွာဘုရားမိတ် အရှင်အာနန္ဒာအတွက်တရားကြပွဲမကောင်းဘူးလားရှေ့တယ်မှမြင်နေရတယ်ရှေ့တယ်မှမိတ်နေတယ်အဲ့တော့မြတ်စွာဘုရားကမိတ်နေအတ္တတိပါအာနန္ဒာဝိရဒအတ္တတရဏအနိညာတရဏဓမ္မတိပါအာနန္ဒဝိဟရဒဓမ္မတရဏအနိညာတရဏအာနန္ဒจิตအာနန္ဒာဒုမေတ္တနိုတိအတ္တဒီပါမိမိသာလင်တရားကျွန်းရှိကုန်သည်ဖြစ်၍ အတ္တတရဏမိမိသာလင်အာကိုရာရှိကုန်သည်ဖြစ်၍အနေညတရဏမိမိမှတပါအာကိုရာ မရှိကုန်သည်ဖြစ်၍ဝိဟရတာနေကြကုန်လောခြေသားအနန္ဒာတဲ့သင်တို့ဟာကိုကိုကိုအာကိုနေကြပါတဲ့ကိုကိုကိုမှတပါတခြားအာကိုမရှိဘူးငါဒီသာလင်ငါရဲ့အာကိုရာပဲလို့အဲ့ဒါလို့သဘောထားပြီးတော့မိမိရဲ့အာကိုရာရအောင် ကြိုးစားအားထုတ်ပြီးနေကြပါတဲ့အခုမြတ်စွာဘုရားရဲ့အားကိုးရာကဘာလဲအရဟတဖို့သမဘာမဟုတ်ဘူးလားအရဟတဖလားသမဘာဝင်စားနေပြီဆိုလို့ရှိရင်ရှင်တော်ဘုရားမချမ်းသာဘူးလားချမ်းသာတယ်အိုရဏဒံခံရသေးလားမခံရတော့ဘူးအဲ့ဒါလိုပဲမြတ်စွာဘုရားကတပိသားတွေဇာတိဘေးဇရာဘေးဗျာတိဘေးမရဏဘေးအိုဘေးနာဘေးသေဘေးတို့ရဲ့ဓာန်ကိုခံနိုင်အောင် မိမိကိုယ်ခံတရားရထားစေခြင်းနဲ့အဲ့ဒီတရားကိုဆင်ញင်စဉ်းစားပွားများ နေပြီဆိုလို့ရှိရင်တော့ဇာတိစရာပြာတိပရဏဘေးတွေမှာငြိမ်အေးပြီးတော့ချမ်းသာ နေတယ်။ဒါကြောင့်ကိုယ့်ကိုယ်ကိုအာကိုကြတဲ့။ဒီတပြီးတော့မှကိုယ့်ကိုယ်ကိုအာကိုဆိုတာဘာဆိုလို့တလဲလို့ဆိုတော့ထပ်ပြီးမိတ်ကြတဲ့။ဓမ္မတိပါအာနန္ဒဝိရဒဓမ္မတရဏအနိညာတရဏ အာနန္ဒจิตာအာနန္ဒဓမ္မဒီပါတရားဒီသာလင်အာကိုရာရှိသည်ဖြစ်၍ဓမ္မတရဏတရားဒီသာလင် ထောက်ရာတရားရှိကုန်သည်အဲဓမ္မဒီပါတရားသာလင်မိယာကိုင်းကျွန်းရှိကုန်သည်ဖြစ်၍ဓမ္မတရဏတရားသာလင်အာကိုရာရှိကုန်သည်ဖြစ်၍အနိညာတရဏတရားမှတပါတခြားကိုအာမကိုကြကုန်သည်ဖြစ်၍ဝိရဒာနေကြကုန်လောတဲ့ဘာအာကိုနေရမှာတဲ့ တရားအားကိုးနေရမယ်တဲ့အဲ့တော့တရားအားကိုးရမယ်ဆိုတော့ဘလို့အားကိုးရမှာလဲဆိုတော့သတ္တောသမ္မဇာနောဝိဟရထသတ္တောရှုမှတ်မှုတတိနှင့်ပြည့်စုံနေသည်ဖြစ်၍သမ္မဇာနောယုတ်အမျိုးမျိုးနာအဖျားဖျားကိုမှန်စွာသိသောဉာဏ်နှင့်ပြည့်စုံသည်ဖြစ်၍ဝိရဒနေကြကုန်လောတဲ့တတိနဲ့ရှုပြီးတော့နေပါတဲ့ အဲ့ဒါလိုရှုနေခြင်းအပြင်တာမဇာနာသိเสียရှိတဲ့သိရုပ်သိเสียရှိတဲ့နာမ်ကို အမှန်တိုင်းသိတဲ့ဉာဏ်တွေဖြစ်လာပါလိမ့်မယ်တဲ့အဲ့ဒါလိုနေတာသည်ပင်လည်းတရားကိုအကုနေတာပဲတဲ့ဒါတော့အဲ့ဒီမှာတတိနဲ့ရှုနေတာဆိုတာမြတ်စွာဘုရားကတတိပဋ္ဌာန်၄ပါးကိုမိတ်ကြတာဣဒာဘိက္ခဝေဣဒာအာနန္ဒဘိက္ခု ကာယေကာယ ानु ပတိဝိရတိအတ္တပိသမ္မဇာနောတတိမာဝိနယလောကေဘိဇာဒောမနတံဝေဒနာတုဝေဒနာနုပတိဝိဟရတိအတ္တပိသမ္မဇာနောတတိမာဝိနယလောကေဘိဇာဒောမနတံစိတ်တေစိတ်ဓာနုပတိဝိဟရတိအတ္တပိသမ္မဇာနောတတိမာဝိနယလောကေဘိဇာဒောမနတံဓမ္မေတုဓမ္မနုပတိဝိရတိအာတပိသမ္မဇာနောတတိမဝိနယလောကေပိစ္ဆာဒောမနတံ မြတ်စွာဘုရားမိတ်နဲ့တတော်တတိနဲ့ပြည်စုံလေးရဲ့နေပါ ရှုမှတ်လေးရဲ့နေပါဆိုတာအကျယ်ချက်လိုက်တော့တတိပဋ္ဌာန်နေပါအာနန္ဒจิตာအာနန္ဒဣဒဤငါဘုရားသာသနာတော်၌ဘိက္ခုတန္တရာဘေးကိုမျှော်တွေ့ကြောက်တဲ့จิตာจิตမိသည်အာတာပိကိလေသာကိုပူလောင်၆သွေးစိန်နိုင် လောက်အောင် ပြင်းထန်တင်းရင်သည့်သမ္မပဒံလုံးလဝိရိယရှိသည်ဖြစ်၍တတိမာမပြတ်မလရှုမှတ်သောတတိရှိသည်ဖြစ်၍ သမဇာနောယုတ်အမျိုးမျိုးနာဖျားဖျားကိုမှန်စွာသိသည်ဖြစ်၍ကာယေယုတ်အစု၌ကာယ ानु ပတ္တိယုတ်သဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှုသည်လျက်လောကေလောက၌အဘိဓါဒေါမနတံရှုများမရှုမိလင်ဖြစ်ပေါ်လာနိုင်တဲ့လောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယပယ်ဖြောက်လျက်ဝိဟရတိနေ၏တဲ့ ရုပ်ကိုရှုပြီးနေပါတဲ့အဲ့ဒါလိုရုပ်ကိုရှုနေတဲ့အခါမှာလိုတာက အာတာပြီးခေါ်တဲ့ပြင်းထန်တရင်နဲ့လုံလဝိရိယလိုပါတယ်တဲ့တတိမာခေါ်တဲ့မပြတ်ရှုတဲ့တတိလိုပါတယ်တဲ့အဲ့ဒီဝိရိယနဲ့အဲ့ဒီတတိနဲ့မပြတ်ရှုပြီဆိုလို့ရှိရင်စိတ်တည်ငြိမ်လာပြီဆိုလို့ရှိရင်တံပဇာနောရုပ်အမျိုးမျိုးနာဖြာဖြာကိုမှန်စွာသိတော့တာပါပဲတဲ့အရှုခံရုပ်အရှုခံနာတို့ရဲ့သဘောမှန်ကိုသဘာဝအမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်တွေဖြစ်တော့တာပဲတဲ့ အဲ့ဒါလို့ရှုတည်သိရှုလဲရှုဒီလဲဒီငိမ့်ဒီလဲဒီငိမ့်လို့သိလဲသိနေပြီဆိုရင်တော့အဲ့ဒီအချိန်မှာလောဘဒေါသမောဟကိလေသာတွေဝင်မအောင်မလားမဝင်တော့ဘူးရုပ်ကိုရုပ်သဘာဝမျှတွန်းကနာကိုတွန်းကတဲ့သဘောမျှလှုပ်ရှားတာကိုလှုပ်ရှားတဲ့သဘောမျှရွေရှားတာကိုရွေရှားတဲ့သဘောမျှသူ့ကိုရှုနေတဲ့စိတ်ကလေးကိုသိသဘောမျှပဲလို့ဒီလိုသဘာဝအမှန်တိုင်းသိနေပြီဆိုတဲ့အခါကျတော့ ပုဂ္ဂိုလ်တ attva ဆိုတဲ့အသိမှအမြင်မှပြောင်းနေတော့ပုဂ္ဂိုလ်တ attva အသိမှအမြင်မှဖြစ်ပေါ်မှပဲရှိလာမဲ့လောဘဒေါသတွေရှိပါဦးမလားမရှိတော့ဘူးဒါကြောင့်အဘိဇာဒေါမနတံရှုများမရှုမိလင်းဖြစ်ပေါ်လာနိုင်တဲ့လောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယပယ်ဖြောက်လျက်ဝိဟရတိနေ၏တဲ့အဲဒါလို့ရှုနေခြင်းအပြင်ကိလေသာတွေငြိမ့်နေတယ်တဲ့ဟုတ်ကဲ့လားကိလေသာတွေငြိမ့်နေတယ် ထို့အတူပဲရုပ်ရှုတဲ့ကာယ ानु ပသနာဟောပြီးတဲ့အခါကျတော့ခံစားမှုကိုရှုတဲ့ဝေဒနာ ानु ပသနာစိတ်ကိုရှုတဲ့စိတ်တာ ानु ပသနာတတိပဋ္ဌာပြီးတဲ့အခါကျတော့သဘောတွေကိုရှုတဲ့ဓမ္မာ ानु ပသနာတတိပဋ္ဌာဒါတွေကိုရှုနေတာဒီပင်လင်မိမိကိုယ်ကိုအာကိုနေတာတရားကိုအာကိုနေတာပါပဲတဲ့ဟုတ်ကဲ့လားဘယ်နှလုံးပြိဿကိုကိုကို အာကိုတတ်ပလား အိမ်မှာရှိတဲ့စိန်ရွှေငွေယရနာတွေအာကိုရမှာလားသာသမီအာကိုရမှာလားအမေမိဘအာကိုရမှာလားဘာအာကိုနေရမှာလဲဘာတရားပါလဲတတိပဌာန်တရားရှုမှတ်ပွားများခြင်းဟုတ်ကဲ့လားဒါကိုအာကိုနေရမှာကဲဒါဖြင့်ဒုက္ခရင်တွေကတို့ပရိသတ်ကိုတတိပိသမအောင် အာတာပိတတိမာသံပဇာနောနဲ့ ဟာတာပိသေတာဝု ံစုအာတာပိ တခါကြတော့ဝေဒနာရှုကြရအောင်ဝေဒနာတုခံစားမှုတို့၌ဝေဒနာနုပါတိခံစားတဲ့သဘောကလေးမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှုသိလျက်အဲ့ဒါလိုသွားရမှာဟုတ်လားဆိုဝေဒနာတုခံစားမှုတို့၌ဝေဒနာတုခံစားမှုတို့၌ဝေဒနာနုပတိ ခံစားမှုသဘောကလေးမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှုသည်လျက်ဝေဒနာတုခံစားမှုတို့၌ဝေဒနာနုပတိခံစားမှုသဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှုသည်လျက် ဝိဟရတိနေဤဆိုအာတာပိကိလေသာကို ပူလောင်၆သွေ့စေနိုင်လောက်အောင်ပြင်းထန်တင်းသည့်သမ္မပဒံလုံးလာဝိရိယရှိသည်ဖြစ်၍တတိမာမပြတ်မလာ ရှုမှတ်သောတတိရှိသည်ဖြစ်၍သမ္မဇာနောယုတ်အမျိုးမျိုးနာဖျားဖျားကိုမှန်စွာသိသည်ဖြစ်၍ ဝေဒနာတုခံစားမှုတို့၌ဝေဒနာနုပါတိခံစားမှုသဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ဟု ရှုသည်လျေဝိဟရတိနေဤသို့ပြန်ဆိုအာတပိ နာတုဝေဒနာနုပတိခံစားမှုသဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှိသည်လျက်ဝိရတိနေ၏အဲ့ဒါကဝေဒနာနုပဒနာတတိပဋ္ဌာန်ဝေဒနာကို ရှုသိနေတာဟုတ်ကဲ့လားနောက်တစ်ခုကစိတ်တာနုပဒနာတတိပဋ္ဌာန်ဘာကိုရှုသိနေတာလဲစိတ်ကိုရှုသိနေတာဒါကြောင့်မလို့ အဲ့ဒီခါကျတော့စိတ်တေစိတ်၌စိတ်တာနုပါတိစိတ်သဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ် ရှုသည်လျက်ဟုတ်ပြီလားဘယ်လိုဆိုမလဲစိတ်တေစိတ်၌စိတ်တာနုပါတိစိတ်သဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ရှုသည်လျက်ဝိဟရတိနေဤဟုတ်ပြီလားဆိုအာတာပိအာတာပိသေတာဟု ကြာနုပတနာတတိပဋ္ဌာန်ဘာကိုရှုတာလဲစိတ်ကိုရှုတာဟုတ်ကလားနောက်ပြီးတော့ဘာတတိပဋ္ဌာန်လဲဓမ္မာနုပတနာတတိပဋ္ဌာန်သဘောကိုရှုတာဟုတ်ကဲ့လားအဲ့ဒီကြတော့ဓမ္မေတုတဘောတို့၌ဓမ္မာနုပတိသဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှုသည်လျက်ဟုတ်ပြီလားဓမ္မေတုသဘောတို့၌ ဓမ္မ ानु ပါတိသဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ရှုတိလျက်လောကေလောက၌အဲအဲ့ဒီကြောင့်မသွားနဲ့ဝိဟရတိနေဤဟုတ်ပြီလားဆိုအာတာပိကိလေသာကိုဘူလောင်၆သွေစေနိုင်လောက်အောင်ပြင်းထန်တင်သည့်ဓမ္မပဒံလုံးလာဝိရိယရှိသည်ဖြစ်၍ တတိမာမပြတ်မလားရှုမှတ်သောတတိရှိသည်ဖြစ်၍သမ္ပဇာနောယုံမျိုးမျိုးနာပြပြကိုမှန်စွာသည်သည်ဖြစ်၍ဓမ္မေတုသဘောတို့၌ဓမ္မ ानु ပတိသဘောမျှသာပုဂ္ဂိုလ်တ attva ငါမဟုတ်ဖြစ်သည်လျက်ဝိရတိနေ၏ဆိုပြဓမ္မ ानु ပသနာတတိပဋ္ဌာန် gain ဘယ်နှပါလဲ ၄ပါးတတောတတိနှင့်ပြည့်စုံလျက်သို့မဟုတ်ရှုမှတ်လျက်လို့ဆိုတာဟာတတိပဋ္ဌာန်၄ပါးလုံးပေါ်ရာပေါ်ရာကို ရှုခြင်းအပြင်တတိပဋ္ဌာန်၄ပါးလုံးပြည့်စုံမသွားနိုင်ဘူးလားပြည့်စုံသွားနိုင်တယ်ပြန်ဆိုပါကာယ ानु ပဒနာအစပြီးတော့အာတာပိကိလေသာကိုပူလောင်၆သွေးစေနိုင်လောက်အောင် ယတံတင်ယတိသမ္မပဒံလုံးလဝိရိယရှိသည်ဖြစ်၍ဒီမှာယတံသမ္မပဒံလုံးလဝိရိယရှိသည်ဖြစ်၍သမ္မာ တောဆိုတဲ့ပုတ်ရဲ့အဓိပ္ပာယ်နောက်သံပဇာနောတဲ့မှန်စွာ အပြားအဖြင့်တည်တဲ့ရုပ်အပြိုးမျိုးနာအပြားပြားကိုဗာလဲမှန်စွာတည်တယ်၊ကွေးရုပ်ကိုလည်းတည်တယ်၊ဆန်းရုပ်ကိုလည်းတည်တယ်၊လှမ်းရုပ်ကိုလည်းတည်တယ်၊ခြားရုပ်ကိုလည်းတည်တယ်ဟုတ်ကဲ့လားဆွမ်းစားတဲ့အခါဝါရုပ်ကိုလည်းသိတယ်မြို့ရုပ်ကိုလည်းသိတယ်ဗဇဟာတော့ဟာရုပ်ကိုလည်းသိတယ်မသိဘူးလားဘာလို့သိတာလဲ အဲ့ဒါကိုယုတ်မျိုးမျိုးနာဖြာဖြာမှန်စွာသိသည်ဖြစ်၍ဆိုပြီးအဲ့ဒါမှမြတ်စွာဘုရားကဘာအကျေဟောတယ်လဲဆိုတော့တမ္ပဇာနာဆိုတဲ့စကားလုံးပေါ့အဘိကံတေပဋိကံတေတမ္ပဇာနာကာရီဟောတိအလောကိတေဝိလောကိတေတမ္ပဇာနာကာရီ ဟောတိသမင်စီတေပတာရိတေတမ္ပဇာနာကာရီဟောတိသင်္ဃာတိပတ္တစီဝရာဓာရဏေတမ္ပဇာနာကာရီဟောတိ ဥစ္စာရပတ္တဝကမေတမ္ပဇနာဂါရီဟောတိဂတေထိတေနိသိနေတုတ်တေဇာဂရိဒေပတိတေဒုံနိဘာဝေတမ္ပဇနာဂါရီဟောတိအတိတေပိတေခာယိတေတာယိတေတမ္ပဇနာဂါရီဟောတိကတေထိတေနိသိနေ သုတ်တေဇာဂရိတေပါတိတေသမ္ပဇာနာဒုံနိဘဝေပဇာသမ္ပဇာနာကာရီဟောတိအဲ့ဒါသမ္ပဇာနောဆိုတဲ့ပုဂ္ဂိုလ်အကျေဟောတာ ဒီအချက်ဟာယောဂီမှာအရေးအကြီးဆုံးပဲတဲ့ယောဂီယဟန်ယောဂီသာမဏေယောဂီအမျိုးသားယောဂီအမျိုးသမီးမှာဒီအချက်အရေးကြီးဆုံးရုပ်အမျိုးမျိုးနာအဖျားဖျားကို မှန်စွာသိအောင် ရှုတဲ့ဒီအချက်ဟာအမှန်တန်အရေးကြီးတယ်အဘိကံတေရှိသို့သွားသည်ရှိသောပဋိက္ခံတေနောက်သို့ဆုတ်သည်ရှိသော သမ္ပဇာနာကာရီမှန်စွာ အပြားအားဖြင့်တိလျက်ပြုရမည်တဲ့ရှေ့ကိုသွားရင်လေသွားမှန်သိအောင်ရှုသိပြီးတော့ပြုပါတဲ့နောက်ကိုဆုပ်လို့ရှိရင်လည်းပဲနောက်ဆုံးမှန်းသိအောင်ရှုသိပြီးပြုပါတဲ့အာလောကိတေတဲ့တဲ့ကြည်သည်ရှိသောဝီလောကိတေဘေးသို့ကြည်သည်ရှိသောသမ္မသနာကာရိဟောတိရှုမှတ်လျက်ပြုအပ်မည်တဲ့ဘာလို့ရမှာလဲတော့ရှေ့ကြည့်ရင်လည်း ကြည့်တယ်ကြည့်တယ်လို့ဖြူပါတဲ့ဘေးကြည့်ရလဲကြည့်တယ်ကြည့်တယ်ရှုပါဟုတ်ကလားအာလောကိတေဝိလောကိတေသမ္ပဇာနာဂါရိဟောတိတမင်စီတေလက်ခြေတို့ကို꿰သည်ရှိသောပတာရိတေလက်ခြေတို့ကိုဆန့်သည်ရှိသောသမ္ပဇာနာဂါရိဟောတိရှုမှတ်လျက်ပြုအပ်မည်တဲ့ဗါတဲ့တော့လက်꿰ရင်လဲ꿰တယ်꿰တယ်လို့ရှုပါတဲ့ခြေ꿰ရင်လဲ ကွေးတယ်ကွေးတယ်လို့ရှုပါတဲ့လက်ဆန့်ရင်လည်းဆန့်တယ်ဆန့်တယ်ရှုပါခြေဆန့်ရင်လည်းဆန့်တယ်ဆန့်တယ်ရှုပါတဲ့သင်္ဃတိမတ္တဇီဝရဒါရဏေသင်္ကန်းကြီးနဲ့တပိတ်သင်္ကန်းကိုကာယ၌လဲသမ္ဇာနာဂါရီဟောတိရှုမှတ်လျက်ပြုရမည်သင်္ကန်းကာယလဲကိုင်းတယ်ကိုင်းတယ်ရှုပါတဲ့သင်္ကန်းကြီးကိုင်းလဲကိုင်းတယ်မရင်မတယ်ခောက်တင်ခောက်တယ်လျှောရင်လျှောတယ်လှမ်းရင်လှမ်းတယ်တပိတ်လည်းဒီတိုင်းပဲတပိတ်စီလည်းလှမ်းတော့လှမ်းတယ်တပိတ်ကိုင်းတော့ကိုင်းတယ် တပိတ်ထဲရေထဲတော့ထဲတယ်တပိတ်ကိုလှုပ်တော့လှုပ်တယ်ဒါမှမဟုတ်ဆေးတော့ဆေးတယ်အစရှိပြီတပိတ်နဲ့ပတ်သက်သမျှအဲ့ဒါပြုတ်မှုမှုမှန်သမျှအကုန်လုံးရှိပါတဲ့ဒါကယဟန်တော်တွေဥတည်ပြီးဟောတာဆိုတော့ကဒီလိုပဲဟောရတယ်လူတွေကြတော့ဘယ်လိုပြောရမလဲအဝတ်ကံရင်ကင်တယ်လို့ရှုပါအဝတ်ပြင်ရင်ပြင်တယ်လို့ရှုပါအဝတ်ဝတ်ရင်ဝတ်တယ်အဝတ်လဲရင်လဲတယ်လို့ရှုပါမဟုတ်ပေဘူးလား ပကံခွက်ရောက်ကင်ရင်တွယ်ရင်ဆိတ်ရင်ကြောရင်လည်းပဲသူရှိတဲ့အတိုင်းရှုပါဒါပြောတာမဟုတ်လားဥစ္စာရပတ္တဝကမေတမ္ပဇာနာဂာရိဟောတိဥစ္စာရပတ္တဝကမေကျင်ကြီးစွညင်းမှုကျင်ငယ်စွညင်းမှုကိုပြုအပ်နိုင်လဲတမ္ပဇာနာဂာရိဟောတိရှုမှလျက်ပြုအပ်မည်တဲ့ဗါတဲ့တော့ကျင်ကြီးကျင်ငယ်စွန့်တဲ့အခါလဲအလွတ်မစွန့်လိုက်ပါနဲ့အမှတ်လွတ်ပြီးမစွန့်လိုက်ပါနဲ့တဲ့ သိသမျှအမူအရာတိုင်းအပြုအမူတိုင်းကိုရှုမှတ်ပြီးတော့ပြုပါတဲ့မြတ်စွာဘုရားသနာเสียမကောင်းလားကောင်းတယ်နော်ဘာကြောင့်တော့ဟိုအထက်တောင်လိုက်ပြီးတော့မြတ်စွာဘုရားကညွှန်ကြားနေရတာမဟုတ်လားနော်ဟိုအထက်တောင်လိုက်ပြီးတော့မြတ်စွာဘုရားညွှန်ကြားတော့သနာเสียကောင်းတယ်အဲ့ဒီတနာစရာကောင်းတဲ့မြတ်စွာဘုရားတနာကျေးဇူးတင်သောအပြင်အဲ့ဒီအထက်မှာလည်းရှုမှတ်မယ်ဆိုရင်ဘု து အကျိုးလဲ။ ကိုယ်အကျိုးပဲဟုတ်ကဲ့လားဥစ္စာရပတ္တဝါကမေတမ္ပဇနာဂါရီဟောတိဥစ္စာရပတ္တဝါကမေကျင်ကြီးစွညင်းမှုကျင်ငယ်စွညင်းမှုကိုပြုရ၌လဲတမ္ပဇနာဂါရီဟောတိရှုမှတ်လျက်ပြုရမည်အတိတေစာယ၌ပိတေတောက်ယ၌ခာယိတေဝါစာယ၌တာယိတေရယ၌ သမ္ပဒါနကာရီရှုမှတ်လျက်ပြုရမည်တဲ့ဟောပါတယ်တော့စားတဲ့အခါမှာလဲရှုမှတ်ပြီးစားပါတဲ့တောက်တဲ့အခါမှာလဲရှုမှတ်ပြီးတောက်ပါတဲ့ဒီကတရားနာပြီးတဲ့အခါကျတော့ဆင်းသွားတော့ဘာလုပ်မလဲဟဲအဖျော်ရည်တောက်မယ်ဘယ်လိုလုပ်တောက်ရမလဲတော့ရှုမှတ်ပြီးတောက်ပါတဲ့ခါရည်တင်ဝါစာရာ၌လဲတစုံတရာကိုဝါစာရင်လည်းပဲ ရှုမှတ်ပြီးတော့ဝါပါတဲ့။ตาဤတွေရက်ရ၌လဲသံပဇာနာကာရီရှုမှတ်ပါတဲ့။ဟော။ဘာရက်တဲ့အခါတော့အဲရက်စားရက်တဲ့အခါချောင်းဆိုးလို့အစာမကြေးလို့ရက်စားရက်ပြီဆိုရင်လဲရက်တယ်ရက်တယ်လို့ရှုမှတ်ပြီးရက်ပါတဲ့။မလီတကက်ကိုအသေးစိတ်လိုက်ပညာတာနော်။ပညာထာလားညွှန်ကြားတာလား။ညွှန်ကြားတာတော့ဘာကြောင့်လဲ။ အားကိုးရာရှိစေခြင်းလုံးလို့မဟုတ်ဘူးလားဘာရှိစေခြင်းလုံးလို့လဲအားကိုးရာရှိစေခြင်းလုံးလို့တရားမှမတွေ့ဘူးမသိဘူးဆိုလို့ချင်းအားကိုးရာရပါမလားမရဘူးနော်တချို့တရားတကယ်အားထုတ်ထားတဲ့ပုံကိုယ်တွေအင်မတန်ကြီးတဲ့အပူမီးနဲ့တွေ့တဲ့အခါကျတော့သူတို့မှခံတာတယ်အဲ့ဒီခန္ဓာရာဘာကြောင့်လဲဆိုတော့ဘာအာကိုရာရှိနေလို့လဲတရားတိဟုသောအာကိုရာကိုတွေ့တရားတော့နာတရားဟုတ်သလား မဟုတ်ဘူးသင်ယူတရားဟုတ်ကဲ့လားမဟုတ်ဘူးဘာတရားလဲကိုရွေတရားကိုရွေတရားရှိနေတဲ့အခါကျတော့အဲ့ဒီအပူခမ်းသားတဲ့သူများလိုလူလိုက်မနေရဘူးအောအင်မနေရဘူးဒါကြောင့်မလို့မြတ်စွာဘုရားကအဲ့ဒီအာကိုရာကိုကံတရားရှိစေခြင်းလွန်းလို့မို့လို့အိမ်သာတဲ့လည်းလိုက်ပညာစားရတောက်ရလည်းလိုက်ပညာဆွမ်းကြောင်းလည်းလိုက်ပညာနော် ယောဂီတွေဆိုလို့ရှိရင်စံကြောင်းအောင်လဲလိုက်ပညာရတယ်အဆောင်တွေမှာလဲလိုက်ပညာရတယ်ဟုတ်ကဲ့လားဘာကြောင့်စံကြောင်းအောင်လိုက်ပညာစံကြောင်းကစားပြီးပြန်သွားတဲ့အခါကျစံကြောင်းအောင်ကြတော့မစားပြန်ဘူးလားဩယောဂီဆိုတော့ချိုးကြံရတယ်နော်ချိုးချိုးချင်ချင်လေးနဲ့စားရတယ်စံကြောင်းကစားပြီးပြန်သွားတဲ့အခါကျတော့ကိုယ်အဆောင်မကြတော့ကမစားဘူးလား စားပြန်တယ်ချူချူချမ်းချမ်းကလေးနော်ဓမ္မယုံအောင်ရောက်တဲ့အခါကျတော့လဲစားရပြန်တယ်နော်ချူချူချမ်းချမ်းကလေးနော်အဲ့တော့ဘုရားရှင်ကအဲ့ဒီနေရာတွေလိုက်ပြီးညက်ပြီးတော့လိုက်ပြီးညွန်ကြနေရတာဗောအာဟုရာတရားကိုယ်ကရှိစေခြင်းလုံးလို့ကတိသွားရ၌လည်းထိတေရရ၌လည်းနိသိင်နေထိုင်ရ၌လည်းသုတ်တေအိပ်ပြောရ၌လည်းဇာဂရိတေနို့ရ၌လည်း ဘာတိတေစကားပြောယူပြောဆိုရ၌လဲဒုံနိပါဝေစကားမပြောပဲတိတ်တိတ်နေရ၌လဲသမဇာနာဂါရီဟောတိရှုမှတ်လျက်ပြုရမည်တဲ့မလေးဘာတွေမှတ်ရအောင်မှာတဲ့တော့သွားလဲရှုမှတ်တဲ့ရလဲရှုမှတ်တဲ့ထိုင်လဲရှုမှတ်တဲ့အိတ်လဲရှုမှတ်တဲ့နိုးလဲရှုမှတ်တဲ့စကားပြောလဲရှုမှတ်တဲ့ မြတ်စွာဘုရားတော့ဘယ်လိုနေမှန်းမသိဘူးဘုန်းကြီးတော့အခုအဲ့ဒါလေးရွတ်ပြောရတာပဲမောသွားနော်နော်ဒါတော့အဲ့ဒါထောက်ချင်းအပြင်မြတ်စွာဘုရားကိုကျေးဇူးတင်စရာမကောင်းဘူးလားဒီလောက်အပင်မအစင်ရဲခံပြီးတော့စိတ်စိတ်ဆက်ဆက်ညွှန်ကြားတာကျေးဇူးတင်စရာမကောင်းဘူးလားအဲပါဇက်နဲ့ပဲကျေးဇူးတင်အမှတ်နဲ့ကျေးဇူးမတင်နဲ့ဟုတ်ကဲ့လားပါဇက်နဲ့ကျေးဇူးတင်သလားအမှတ်နဲ့ကျေးဇူးတင်သလား အမှတ်နဲ့ကျေးဇူးတင်ရမှာကျေးဇူးဆရမှာဟုတ်ကဲ့လားဆိုရှေ့သို့တက်လျင်တက်တယ်ပင်တွင်တွင်ရှုရမည်နောက်သို့ဆုတ်လျင်ဆုတ်တယ်ပင်တွင်တွင်ရှုရမည်နောက်သို့ တဲ့တဲ့ကြည်လျင်ကြည်တယ်ပင်တွင်တွင်ရှုရမည်သို့ဘေးသို့ကြည်လျင်ကြည်တယ်ပင်တွင်တွင်ရှုရမည်သို့ လက်ချေကွေးလင်ကွေးတယ်ပင် တွင်တွင်ရှုရမည်သို့လက်ချေဆန့်လင်ဆန့်တယ်ပင်တွင်တွင်ရှုရမည်သို့ သင်္ကန်းကင်လျင်ကင်နေပင်တွင်တွင်ရှုရမည်တပိတ်ကင်လျင်ကင်နေပင်ဆိုပါအဝတ်ကိုင်လျင် ဆိုဘဝလင်ပကံခွဲရောက်တယ်ဒီတိုင်းပဲဟုတ်ကလားခင်းကြီးသွားလင်ခင်းငယ်သွားလင်ခင်းငယ်သွားလင်ပင်ပင်ရှိရမည် စာသောခါတွင်စာသောခါတွင်စာရဲ့ဖြင့်ဖြင့်ဖြင့်ရှိရမည်တောက်သောခါတွင်တောက်သောခါတွင်တောက်ရဲ့ဖြင့်ဖြင့်ဖြင့်ရှိရမည်ဝါသောခါတွင်ဝါသောခါတွင်ဝါရဲ့ဖြင့်ဖြင့်ဖြင့်ရှိရမည်ယက်သောခါတွင်ယက်သောခါတွင်ယက်ရဲ့ဖြင့်ဖြင့်ဖြင့်ရှိရမည်သွားသောခါတွင်သွားသော ယတ်သောခါတွင်ထိုင်သောခါတွင်အိတ်သောခါတွင်သို့သောခါတွင်သို့သောခါတွင်တို့လည်းပင်ပင်ရှိရမည် ကားပြောလျင်စိတ်စိတ်နေလျင်မစိစကူလာဘုရားရှင်ညွှန်ကြားတာအဲ့ဒါတောင်မှ နီးပြပဲရှိသေးတယ်ဟုတ်ကဲ့လားအဲ့ဒါကိုချမ်းမြေ့ရိပ်တာမှာတော့ဒီရှုမှတ်မှုတွေကိုစကလုံးတစ်လုံးနဲ့ခြုံမိအောင်ဘယ်လိုသုံးလိုက်တယ်လဲ အသေးစိတ်အမူအရာရှုမှတ်တာတဲ့ဟုတ်ကဲ့လားဗါတဲ့တော့အမူအရာရှုမှတ်တာတဲ့သေးစိတ်မူရာအပြာပြာသေးချာမှတ်သင့်သည်မဟုတ်ဘူးလားသေးစိတ်မူရာအပြာပြာသေးချာမှတ်သင့်သည်ဟိုမှာစကားပြောလင်ပြောတယ်ပင် တွင်တွင် ရှုရမည်ဆိုတော့အဲ့ဒါလေးကနည်းနည်း ယောဂီတို့အတွက်အကွက်ကလေးလိုဖြစ်နေတယ်နော်ဟုတ်ကဲ့လားဘယ်နဲ့ယောဂီတွေစွစုစွစုနဲ့စကားပြောနေပါလားလို့ဆိုမှန်ပါဗျာတပည့်တော်တို့ရှုမှတ်ပြီးပြောနေပါတယ်ဗျာနော်အဲ့လိုဆိုရင်တော့ဒုက္ခပဲအဲ့ဒါယောဂီတို့အတွက်အကွက်ကလေးခြံထားတယ်လို့ဖြစ်နေတယ်နော်ဒါပေမဲ့မြတ်စွာဘုရားမိန့်ကြားတယ်မဟုတ်လားသာနိပတိဒါနဟောဘိက္ခဝေ သာနိပတိတာနာဟောဘိက္ခွေဒဝယံကရဏီယံဓမ္မိဝါကထာ အရိယောဝါဒုံနိဘာဝောဘိက္ခဝေจิตာจิตမိတို့တဏိပတိဒါနံစုမိဂုံသောဝောတင်တို့သည်ဒွယံကိစ္စနှစ်ပါးကိုကရဏီယံပြုရမည်တဲ့စုမိပြီဆိုလို့ရှိရင်တော့နှစ်ခုပြုတော့တယ်။ဘာပြုရမလဲ။ အတင်းအဖြစ်ရင်လည်းပြောနေစားရင်လည်းဝိုင်းစားနေစုစားနေဒါပြောရတာဟုတ်လားဒွါယံကိစ္စနှစ်ခုကိုကရဏီယံပြုရမည်အဲ့ဒီကိစ္စနှစ်ခုကဘာလဲဆိုတော့ဓမ္မိဝါကထံတရားနှင့်ရှင်သောစကားကိုတော်လဲဓမ္မိဝါကထံတရားနှင့်ရှင်သောစကားပြောဆိုခြင်းကိုတော်လဲကရဏီယံပြုရမည် အရိယောဝတုန်နိပါဝောမြင့်မြတ်သောစိတ်စိတ်နေခြင်းကိုလည်းကရဏီယောပြုရမည်တဲ့ဟောနှစ်ချက်ပါလောက်ရမှာတဲ့တော့တရားနဲ့ရှင်တဲ့စကားရင်လည်းပြောပါဒါမှမဟုတ်မြင့်မြတ်သောစိတ်စိတ်နေခြင်းဖြင့်လည်းနေပါတဲ့နော်မြင့်မြတ်သောစိတ်စိတ်နေခြင်းဆိုတာဘာပြောတာလဲရှုမှတ်ပြီးနေသည်ဟုတ်လားဓမ္မိဝါကထာတရားနဲ့ရှင်တဲ့စကားပြောပါဆိုတာဘယ်လိုစကားသေးလဲ အလိုနှဲခြင်းနဲ့စတဲ့စကားရောင်ရဲခြင်းနဲ့စတဲ့စကားအဖော်ကင်းစိတ်ခြင်းနဲ့စတဲ့စကားဟုတ်ကဲ့လားအဖော်ကင်းစိတ်ခြင်းနဲ့စတဲ့စကားဆိုတာဘာပြောတာအဖော်မမင်ကိုရီပင်တွင်တွင်အားထုတ်ခြင်းအလိုဟောဘာပြောတာလဲအဖော်မထားပဲနဲ့တယောက်တည်းရှုမှတ်နေပါ ဟုတ်တယ်မဟုတ်လား အဲ့ဒီနဲ့ပတ်သက်တဲ့စကားပြောပါဆိုကြတဲ့ကအဖော်မရှိပဲရှုမှတ်မှပဲတရားရတာပဲအဖော်နဲ့ရှုမှတ်ရင်တရားမရဘူးလို့ဒီလိုပြောရမှာမဟုတ်လားအဲ့တော့အဲ့ဒါလို့ပါဇက်ကသာ ပြောနေတယ်အဖော်နဲ့တွဲတွဲနဲ့စုစုနေပြီဆိုလို့ရှိရင် ဟုတ်ပါမလားပြောသလိုပြောသလိုလောက်တာမဟုတ်ဘူးတဲ့ပြောသလိုမလောက်ရင်အဟုတ်ဖြစ်ပါမလား မဖြစ်ဘူးဒီတော့ပြောသလိုလုပ်ရမယ်ဒါကြောင့်အဖော်ကင်းခြင်းနဲ့ပတ်သက်ပတ်သက်တဲ့စကားကိုလည်းပြောရမယ်အဖော်ကင်းခြင်းလည်းနေရမယ်ဘေးချင်းရှင်မသွားနဲ့ဘဲသွားသွားဘေးချင်းရှင်သွားရင်အဖော်ကင်းသလားအဖော်တွဲသလားအဲအဖော်တွဲပြီဆိုလို့ရှိရင်တော့အမှတ်နည်းပြီပေါ့မဟုတ်ဘူးလားအမှတ်နည်းပြီဆိုလို့ရှိရင်တော့တရားကွဲပြီပေါ့ဟုတ်လားတရားကွဲတယ်ဆိုတော့ပါတော့ မရဘူးပေါ့နော်ဒီမှာဟို80 1980ခုနှစ်ကအောက်စဖို့မှာတရားပြတဲ့အခါကျတော့ခဏခဏဒီဟာပြန်ပြီးပြောပေးရတယ်တရားပြတဲ့အခါကျတော့ PhD ဘွဲ့ယူဖို့ရအတွက်သစ်စစ်ရေးနေတဲ့ကြမ်းပြူနေတဲ့အမေရိကန်တယောက်ကဘုန်းကြီးဝတ်ပြီးတရားအထုတ်တယ်တလအားထုတ်တယ်အဲ့မှာတရားပြတာက2လ တလအားထုတ်တာမှာအဲ့ဒီအသေးစိတ်အမူအရာတွေရဲ့သဘော ပြောပြပြီးတော့မင်းအဲ့ဒါတွေကိုသာစိတ်စိတ်မှတ်ရင်မင်းလိုချင်တဲ့တရားကိုကြာကြာနာနာရပြီးတော့မင်းရဲ့ကြံပြုကြံမှာအထောက်ပံ့အများကြီးရမယ်ပြောတော့သရတရားရှိတဲ့တကယ်တရားသိကျင်တဲ့ဆိုတော့အသေးစိတ်အမူအရာ တကယ်ကိုစိတ်စိတ်ကလေးဖြည်းဖြည်းလေးရှုမှတ်တယ်သူလက်တစ်ခါကိုွေးနေတာများကြည်နေတယ်ဆိုလို့ရှိရင်ကြည်ပြီးတော့ ကွေးတယ်ကွေးတယ်လို့နောက်ကကိုကလိုက်ပြီးတော့မှတ်စမ်းကြည့်တယ်အမလေးချက်20လောက်ရတယ်သူလက်တစ်ခါကွေးတာတထိုင်တထမှလည်းဒီတိုင်းပဲတကယ်ကိုလူမမာနှင့်တူစွာကျင့်ရခွင့်မခက်ပါဆိုတဲ့အတိုင်းလူမမတဲ့တောင်းမှပဲသူကဖြေးနေသေးတယ်အဲ10ရက်လောက်ရှိတယ်ဆိုလို့ရှိရင်ပဲယုံနံတို့ရဲ့အဖြစ်အပျက်ကိုရှင်းရှင်းလင်းလင်းပြီးပြီးပြီးပြီးမြင်တော့မြင်တော့တာပဲကိုယ်တိုင်းဆန်တိုင်း၊ကိုင်တိုင်း၊တွေ့တိုင်း၊ထိုင်တိုင်း၊ထားတိုင်း အဝတ်ကိုင်တိုင်းသင်္ကန်းကိုင်တိုင်းသင်္ကန်းယုံတိုင်းအဲ့ဒီမှာ သူပြုတ်မှုသမျှအပြုတ်မှုတွေမှာဝါရောရုပ်ရဲ့တစ်ခုပြစ်တစ်ခုဖြစ်ဖြစ်ပြီးပြက်ပြက်သွားတဲ့တရွေ့ချင်းတရွေ့ချင်းရွေ့ရွေ့ပြီးဖြစ်ဖြစ်ဖြစ်သွားတဲ့ဒီသဘောတွေသူချစ်ကြရနာမြင်တယ်ဘာသူမှမပြောရဘူးသူ့ဘာသူအဲ့ဒါလျှောက်တယ်တလားအားထုတ်တဲ့အခါကျတော့သူ့ညာဟာသင်္ခါရုပ္ပခညာကောင်းကောင်းကြီးလောက်ဖြစ်သွားတယ်သင်္ခါရုပ္ပခညာဆိုတာညာနံပါတ်7မေနာကနေပြီအဲ့ဒါ तू ကကျမ်းမရေမကောင်းဘူး ညမရင်မကောင်းတော့နားလိုက်ရတယ်ရှေ့ဆက်တက်အထုတ်မယ်ဆိုလို့ရှိရင်အဲ့တုန်းကတချိန်တည်းတချိန်တည်းဆိုရင်အဲ့ဒီပုံကဟာတမက်တဖို့တော့ရသွားလောက်တယ်ညမရင်ကမူလအရေကမကောင်းဘူးအားနေတယ်သူပြန်တော့ဘလို့လျှောက်တယ်လဲလို့ဆိုတော့အဲ့ဒါမှတ်စရာကောင်းတယ်ဘုန်းကြီးကအဲ့ဒီဟာဆိုလို့ရှိရင်နောက်သေးလဲမေ့မှမေ့ပါမလားသူစကားမမေ့ဘူးနဲ့တူတာပဲဘလို့ပြောတယ်လဲလို့ဆိုတော့ Without awareness of daily activities, meditation is nothing. ဆရာတော်ဘုရားတဲ့အသေးစိတ်အမူအရာမမှတ်ဘူးဆိုလို့ရှိရင်တော့တရားအထုတ်တယ်ဆိုတာအလကားပါပဲတဲ့ဟောအသေးစိတ်အမူအရာသာမရှိမှဘူးဆိုရင်တော့တဲ့တရားအထုတ်တယ်ဆိုတာအလကားပါပဲတဲ့ awareness of daily activities meditation is nothing တိုးတိုးလေးပဲပါတယ်တော့ awareness of daily activities meditation is nothing ပါတယ်တော့အသေးစိတ်အမူအရာမရှိမှရဲ့တရားအထုတ်တယ်ဆိုတာလကားပါပဲတဲ့ဆိုလိုတာကတရားမရပါဘူးမဟုတ်ဘူးလားအသေးစိတ်အမူအရာမရှိမှရင်ဗာလဲတရားမရပါဘူးတဲ့ မြတ်စွာဘုရားရဲ့အာဘောကိုတိတိကျကျမိတယ်မဟုတ်လားအဲ့ဒါ तू တွေးပြောတာလားကိုတွေးကနေပြောတာလားကိုတွေးကနေပြောသည်ဒါကြောင့်မလို့ယောဂီတွေကို အမြဲတိုက်တွန်းရသည်ယောဂီတို့အသေးစိတ်အမှုရာဆိုတာယောဂီရဲ့အသက်ပဲအသေးစိတ်အမှုရာကို မရှုဘူးဆိုလို့ရှိရင် မရှုမိလိုက်တဲ့အချိန်မှာယောဂီသေရောမသေးဘူးလားသေတာပေါ့ မရှုတော့ဘူးဆိုလို့ရှိရင်မရှုတဲ့အချိန်မှာရှုမှတ်မှုတတိဖြစ်သလားမဖြစ်ရင်စုစိုက်တည်ငြိမ်မှုတမာတိဖြစ်မလားတမာတိမဖြစ်ဘူးဆိုဝိပဿနာဉာဏ်ဖြစ်မလားအဲ့တော့တတိတမာတိပညာဆိုတာယောဂီအသက်ပဲတတိတမာတိပညာရှိနေလို့ဒါယောဂီလို့ခေါ်နေရတာတတိတမာတိပညာမရှိတဲ့ဟိုလမ်းမောကရေကစားနေတဲ့လူယောဂီခေါ်လို့ရမလားသူတတိတမာတိပညာရှိသလားအမရှိတော့သူယောဂီဟုတ်သလားမဟုတ်ဘူးအဲ့တော့ယောဂီရဲ့အသက်ဟာဘာလဲ ရှုမှတ်မှုတတိစူးစိုက်တည်ငြိမ်မှုတမာရီသိမှုပညာဒါပဲအဲ့တော့မရှုဘူးဆိုလို့ချင်းတတိလည်းမရှိဘူးတမာရီလည်းမရှိဘူးပညာလည်းမရှိဘူးဆိုတော့ယောဂီဟုတ်သေးလားသေရောပေါ့မဟုတ်ဘူးလားယောဂီမာလကဇန်ကြွပြီးအတုပဖြစ်ပြီဟုတ်ကလားအတုပဖြစ်သွားပြီဘာလို့လဲအသေးသေးအမူအရာမရှိလို့အဲ့ဒါကြောင့်မြတ်စွာဘုရားကဒီနေရာ မှာလည်းပဲ ရှစ်သားယဟများအာနန္ဒာတဲ့ကိုကိုကိုအာကိုတရားအာကိုဆိုတာတခြားမဟုတ်ဘူးတတောတတိပဋ္ဌာန်၄ပါးပွားပါတဲ့တံပဇာနောအဲ့တတိပဋ္ဌာန်၄ပါးမှာပဲဒီအသေးစိတ်အမူအရာရှုမှတ်တာဟာပါသွားပြီပါသွားပြီမဲ့လို့မြတ်စွာဘုရားကဒီအသေးစိတ်မူအရာဟာအင်မတန်အရေးကြီးတဲ့အတွက်ထပ်ပြီးတံပဇာနောတဲ့ရုပ်အမျိုးမျိုးနာအဖြာဖြာသိအောင်အသေးစိတ်အမူအရာတွေအကုန်ရှုပါအောင်တဲ့ထပ်မိန်တာအရေးကြီးလို့လားမကြီးလို့လား ကြီးလို့ဆိုသေးစိတ်မူရာအရာအပြားပြားသေချာမှတ်တင်သည်သေချာမှတ်တင်သည်သေမူရာအရာပြားသေချာမှတ်တင်သည်ဒီလိုလေးများဆောင်းပုတ်လို့ရင်ကောင်းမလားမသိဘူးစိတ်ထဲပေါ်လာတယ်လေ အသေးစိတ်မမှတ်လင်ယောဂီရှင်သေမင်းငင်တော့သည်မကောင်းလားတဲ့ရိုးစကလုံးလေးမဟုတ်လားဘာဖြစ်သွားအောင်ယောဂီသေးပြီဗောမဟုတ်လားအသေးစိတ်မရှိရင်တတိသမารိပညာရှိသေးလားအဲ့ဒီအသက်မရှိရင်ယောဂီဘာဖြစ်တော့သေမင်းငင်ပြီဗောအဲ့လိုများဆောင်လို့ရမကောင်းဘူးလား ကောင်းပါတယ်ဗျာအဲကိုကကိုလောက်ကြတို့တော့မဆိုရဲဘူးနော်ငဲဒါကြပါစို့ဒီမှာမြတ်စွာဘုရားဟာကိုကိုကိုအာကိုတဲ့ဘာကြောင့်လဲလို့ဆိုတော့လောကမှာယုတ်တရားလည်းဖြစ်ပြီးပြက်တယ်နံတရားလည်းဖြစ်ပြီးပြက်တယ်တဲ့အဲ့ဒီဖြစ်ပြီးပြက်တဲ့တရားတွေမပြက်ပါနဲ့လို့တောင်းတလို့ဘယ်လို့မှမရဘူးတဲ့ဖြစ်ပြီးရင်ပြက်မှာပဲတဲ့မဖြစ်ပြီးရင်မပြက်တဲ့တရားဆိုတာဘယ်မှာမှမရှိဘူးတဲ့ အဲမပြတ်တဲ့တရားတစ်ခုတည်းပဲရှိတယ်တဲ့ဘယ်တရားလဲဆိုတော့အရှိတရားဟုတ်လားမပြတ်တဲ့တရားဘယ်နှခုရှိလဲဘယ်တရားလဲအရှိတရားသူပဲရှိတယ်တဲ့အဲအဖြစ်တရားမှန်လို့ရှိရနော် ပြက်တာပဲတဲ့ပြက်ပြီဆိုလို့ရှိရင်တော့ဆင်းရဲလားချမ်းသာလားဆင်းရဲပဲတဲ့ဒါဖြင့်အရှိတရားကတော့ပြက်သလားမပြက်ဘူးဆိုရင်ဒီအရှိတရားဟာဆင်းရဲလားချမ်းသာလားဒါဖြင့်အရှိတရားဆိုတာဘယ်သူပြောတာလဲ အဖြစ်တရားဆိုတာယုံနာမဟုတ်ဘူးလားယုတ်ဟာဖြစ်တာမဟုတ်ဘူးလားမပြတ်ဘူးလားနာလည်းပဲဖြစ်တာမဟုတ်ဘူးလားမပြတ်ဘူးလားအဲအဲ့ဒီဖြစ်ပြီးပြတ်တတ်တဲ့တရားတွေကိုမဖြစ်ပါစေနဲ့လို့ဆူတောင်းပေတောင်းတပေတဲ့လည်းဘယ်တော့မှမရဘူးတဲ့အဲ့တော့အဲ့ဒီအပြက်တွေနဲ့ဟာအမြဲတစေကြုံတွေ့နေရတာဖြစ်ဖြစ်တဲ့အတွက်တဲ့ဒီအပြက်တွေနဲ့ကြုံတွေ့လာလို့ရှိရင်စိတ်ထဲမှာမထိခိုက်ရအောင် စိတ်သက်သာရာရအောင်ကိုကိုကိုအားကိုးနေပါဟုတ်ကဲ့လားဖြစ်ပေါ်၍လာထိုအရာမှန်စွာပြည့်ရသည် မပြည့်စေလိုတောင်းနာဆိုရကိုမရပြီဤသဘောတွင်ညာမဝင်မှန်ပင်ခက်လာသည် ဖြစ်ပြီးပြည့်တဲ့သဘောကိုကိုရွေ့ညာနဲ့မှမသက်ဝင်ဘူးဆိုရင်တော့မခက်ပေဘူးလားဘာကြောင့်ခက်တယ်လဲ ပြက်လင်ငိုကြွေးဘူလောင်ဆွေးအေးခွက်မရပြီအပြက်တင်နဲ့တွေ့တိုင်းဘာဖြစ်တယ်လဲငိုရတယ်ကြွေးရတယ်ပူဆွေးရတယ်တဲ့ပြက်လင်ငိုကြွေးပူလောင်ဆွေးအေးခွက်မရပြီထို့ကြောင့်သင်တို့အာကိုဖို့မိဖို့ရှိရမည်ဒါကြောင့်ဘာရှိရမှာလဲအာကိုစရာမိစရာရှိရမယ်တဲ့ ကိုယ်အတွက်မှာအာကိုရာကိုသာဖြစ်တော့သည်တဲ့ဘသူအာကိုရာမှာတဲ့သူများ အာကိုထိုလူမျိုးအကျိုးမရပြီတဲ့ဗါတဲ့တော့သမီးရဲ့ငါလေဆင်းရဲကလွတ်ချင်လို့ငါသမီးတရားအထုတ်ပေးသားမှာအမေအတွက်နော် ချမ်းမြေ့သာသွားပြီးတော့နှစ်လလောက်ကျူးကျူးဆဆအထုတ်လိုက်ဆမ်းမှတမိအဲ့ဒါလိုအထုတ်ပြီဆိုရင်တော့အမေချမ်းသာပြီးသားမှတ်ပြီတော့ဟုတ်တယ်မဟုတ်လားဘသူအာကိုတာကိုကိုကိုအာကိုတာလားသူမြအာကိုတာလားကိုင်ကိုအကျိုးရမလားဘသူအကျိုးရမလဲအာထုတ်တဲ့လူအကျိုးရမယ်ဟုတ်လားဒါကြောင့်သူများအာကိုထိုလူမျိုးအကျိုးမရပြီး တရားသည်သာ အာဟုရာမှန်စွာဖြစ်တော့သည်ဟုတ်သလားတခြားအာကိုထိုလူမျိုးအကျိုးမရှိပြီအကျိုးမရပြီတရားသာလင်အာကိုရာ အမှန်ပဲတရားဓာတ်ခံရှိသွားရင်ဇာတိဇရာမရဏဒံပူဒံဆွေးဒံငိုဒံကြွေးဒံနေမခံနိုင်ဘူးလားခံနိုင်တယ်တဲ့ဒါကြောင့်မလို့တရားအာကိုပါ ဘလို့တရားဘယ်လိုများအာကိုတခြားအာကိုထိုလူမျိုး အကျိုးမရပြီတဲ့တခြားဆိုတာဘယ်ဟာတွေလဲနတ်လားနတ်တွေအာကိုရလားပြီးတော့ဘိုးဘိုးအောင်တို့ဘွားဘွားအောင်တို့ဟုတ်လားမေတော်ကြီးတို့ဘတော်ကြီးတို့မင်းကြီးတို့မင်းကလေးတို့မင်းလတ်တင်မောတို့ဟုတ်ကလားအဲ့ဒါတွေအာကိုလို့ရှိရင်ဘယ်နဲ့နေမလို့အကျိုးရမလားမရဘူးလား မရဘူးတဲ့တခြားအာကိုထိုလူမျိုးအကျိုးမရပြီဒါဖြင့်ဘယ်လိုများကိုကိုအာကိုရမလဲဘယ်လိုတရားတွေအာကိုရမလဲဟုတ်ကဲ့လားဘာဘာတွေအာကိုရမှာဘယ်လိုတရားတွေအာကိုရမှာတတိပဋ္ဌာန်၄ပါးတံပဇညတရားအသေးစိတ်ရှုမှတ်မှုဟုတ်တယ်မဟုတ်လားဒါတွေအာကိုရမယ် မြတ်စွာဘုရားအဲ့ဒီမှာအရှင်အနန္ဒာကိုဥတည်ပြီးတော့အာကိုရာရှိအောင်ကြိုးစားကြလို့မိန့်ကြပြီးတော့ဝေလူဝရွာကဝါကျွတ်တဲ့အခါကျတော့မြတ်စွာဘုရားတာဝတိပြည်ပြန်ကြွတော့တာဝတိပြည်ပြန်ကြွတဲ့အခါကျတော့တာဝတိပြည်မှာတဆောင်မုံလာဆန်းရှိရနေလောက်ရောက်နောက်ပါတန်ဃာတော်များနဲ့ဒီခါမှာအရှင်သာရိပုတ္တရာကမိမိရဲ့ သက်တမ်းကိုကြည့်လိုက်တဲ့အခါကျတော့နောက်မှ9ရက်ပဲကြာတော့လို့မြတ်စွာဘုရားထံခွင့်ပြီးခွင့်ပါပြီးတော့ရှင်တော်မြတ်ဘုရားတပည့်ရဲ့သက်တမ်းဟာ9ရက်ပဲကြာတော့တာဖြစ်တဲ့အတွက်ပြိဋိဘံစံဖို့ခွင့်ပြုတော်မူပါဘုရားဒီတော့မြတ်စွာဘုရားကခြေသာတာရိပုတ္တရာဘယ်မှာပြိဋိဘံစံမလဲဘုရားတပည့်တော်မွေးရတိုက်ခန်းဖြစ်တဲ့ရာဇဂိုပြည်နာက ဥပဒိဋ္ဌရွာကဘုရားတပည့်တော်ရဲ့မွေးရတိုက်ခမ်းမှာဘုရားတပည့်တော်ပြိဋိဘံဆံမမယ်ဘုရားအဲ့ဒီမှာမေတော်ကြီးတာရီပုံနှိမ့်မကြီးလည်းရှိပါသေးမိစ္ဆာဒိဋ္ဌိကြီးဒါကြောင့်မိစ္ဆာဒိဋ္ဌိကြီးကိုရလိုရညာတရားပြပြီးခြေကျွရအောင်အဲ့ဒီမှာပြိဋိဘံဆံမရစေလျှောက်ထတော့မြတ်စွာဘုရား ခွင့်ပြုလို့ရှင်သာရိပုတ္တရာကြွသွားတစောင်းမုံလာပြည်နေရောက်ရာဇယုတ်ပြည်နာကဥပဒိဋ္ဌယောကတာရီပုံနှိမ့်မကြီးတထေးကြီး ဟိန္ဒူဘာသာဝင်ဗြဟ္မဏဘာသာဝင်ကြီးမိစ္ဆာဒိဋ္ဌိကြီးသူသားတွေကဥပဒိဋ္ဌစုံဒရေဝဒအကုန်လုံးယဟနာတွေမြတ်စွာဘုရားတပည့်တွေသမီးတွေကသာလာဥပသာလာတိတုပသာလာယဟနာမတွေသားတွေသမီးတွေအကုန်လုံး ကိလေသာခတ်သိမ်းငြိမ်းလို့မို့လို့ဆင်းရဲခတ်သိမ်းငြိမ်းကုန်ကြပြီမြတ်စွာဘုရားရဲ့တပည့်တော်ကဖြစ်ပြီးတော့အခုအမေကြီးတယောက်တည်းဒီထဲမှာထီးထီးကြီးကြံနေတယ်မိစ္ဆာဒိဋ္ဌိကြီးအစွဲတန်လိုက်တာလွန်ရောအရှင်သာရိပုတ္တရာလိုပညာမှာဧတရေရတဲ့အကသာဝကကြီးတောင်မှပဲသူ့အမေသူမကယ်နိုင်ဘူးနော်တကယ်ဒါနဲ့မြတ်စွာဘုရားခွင့်ပြလိုက်တော့အရှင်သာရိပုတ္တရာ အဲ့ဒီမေတော်ပုံနိမကြီးရဲ့အိမ်သွားပြီးတော့သူ့ရဲ့မွေးဖွားရာတိုက်ခန်းမှာပြိဋိဘံစမ်းတဲ့အဲ့ဒါကိုဘုန်းကြီးတို့စုံဓတုတ်ဒေသနာဆိုပြီးသီချဟောထားတာရှိပါတယ်။နောက်တစ်ချိန်ချင်းကြလို့ရှိရင်လည်းပြန်ဟောတဲ့ဟောရအောင်မယ်။အဲ့ဒါကက်ဆက်ကိုရှိတယ်။အဲ့ဒီမှာအရှင်သာရိပုတ္တရာကသာရိပုံနှိမကြီးဘလို့ချွတ်ပုံချွတ်တယ်လဲဆိုတာချွတ်ပုံကိုဟောထားတာ။ဒါနဲ့သာရိပုံနှိမကြီးအဲ့ဒီညရှင်သာရိပုတ္တရာ အရှင်သာရိပုတ္တရာပြိဋိဘမဆန်ခင်လေးတဲ့သောတာပတ္တိမေညာဖူညာရသွားနောက်အရှင်သာရိပုတ္တရာပြိဋိဘဆန်သွားဆန်သွားပြီးတော့သာဓုကိလနာတပင်ဆင်းရင်မိသိညိုတဲ့အခါကျတော့အရှင်စုံဒကအရှင်သာရိပုတ္တရာရဲ့အယုဒ္ဓကိုရေစစ်ခွက်ကလေးထဲမှာထပ်ပြီးအရှင်သာရိပုတ္တရာရဲ့တပည့်ယူသွားပြီးတော့သာဝတိသွားတယ်သာဝတိသွားတော့အရှင်သာအရှင်စုံဒဟာပုတ္တရာတော့ပြိဋိဘံသမ္မာပြီဖျားလျှောက် မြတ်စွာဘုရားနာမရောက်တဲ့အရှင်အနန္ဒာကိုစီသွားတော့အရှင်အနန္ဒာကအရှင်သာရိပုတ္တရာပြိဋိဘံဆန်နဲ့ကြားလို့မလို့ဝမ်းနေလိုက်တာပူဆွေးလိုက်တာဆင်းရဲလိုက်တာအရှင်သာရိပုတ္တရာဆိုလို့ရှိရင်ငါရဲ့ဆရာလည်းဟုတ်တယ်မိတ်ဆွေလည်းဟုတ်တယ်အစစအရရအကျိုးအကြောင်းကိုကောင်းတာမှန်သမျှကိုအာမရဏညွှန်ကြားတယ်မကောင်းတာမှန်သမျှကိုအာမနာရံတားမြစ်တယ်ဒီလိုပုံကမျိုး ပြန်တော်မူသွားတဲ့ပြိနိဗ္ဗာန်ဆံသွားတယ်ဆိုလို့ရှိတော့ကတန်ခါအတွက်ရောငါအတွက်ရောတအားရောသာသနာအတွက်ပါတအားရောတာပဲစိတ်ဆောက်တရားမရဘူးဒါပေမဲ့ကဲဆုံးနာရောက်မှလာပြီဆိုလို့ရှိရင်တော့မြတ်စွာဘုရားထံသွားပြီးလျှောက်ထားကြစေအောင်ဆိုပြီးတော့ရှင်ဆုံးနာခေါ်သွားပြီးရှင်အာနန္ဒကမြတ်စွာဘုရားထံလျှောက်ထားတယ်မြတ်စွာဘုရားထံလျှောက်ထားတော့သူ့စိတ်ထဲခံစားမှုတန်းလျှောက်တဲ့မြတ်စွာဘုရားအရှင်သာရိပုတ္တရာဟာတန်ခါဥစည်းခေါင်းဆောင်ကြီးပါဖျား တန်ဃာတော်တွေကိုစသအရာမှတ်သွင်းသိညွှန်ကြားပေးတဲ့အသိဉာဏ်ပေးတဲ့ပုဂ္ဂိုလ်ကြီးပါဖျက်တန်ဃာတော်တွေစိတ်အားလျော့နေရင်အားတည်အောင်ဟောပြောပေးပါတယ်ဖျက်တန်ဃာတော်တွေစိတ်ဓာတ်ကြနေလို့ရှိရင်လည်းစိတ်ဓာတ်တည်အောင်ဟောပြောပေးပါတယ်ဖျက်တန်ဃာတော်များစိတ်ဆင်းရဲနေတယ်ဆိုလို့ရှိရင်ချမ်းသာကြည်လင်ရှင်ပြအောင်ဝမ်းဝမ်းတောင်ဟောပြောပေးတဲ့အရှင်မြတ်ကြီးပါဗျာဒီအရှင်မြတ်ကြီးပြိဋိနိဗ္ဗာန်စံသွားတယ်ဆိုလို့တပြည့်တော်ထောက်တရားမရပါဗျာ တပည့်တော်အယမျက်နှာတွေလည်းရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းမထင်တော့ပါဖေရတပည့်တော်ရဲ့ခန္ဓာကိုယ်ရဲ့တောင်းတင်းခိုင်လေးခိုင်ပြီးတော့ထိုင်းတိုင်းမိုင်မိုင်တွေ့တွေ့ဝေဝေဖြစ်နေပါပြီဗျာအရှင်သာရိပုတ္တရာပြိဋိနိဗ္ဗာန်ဆန်းနဲ့ကြားလို့မလို့ရှင်တော်မြတ်ဖရာတပည့်အကင်မတော်မူပါဖေရရှောက်ထားတယ်အဲ့ဒီတည်းမှာမြတ်စွာဘုရားကမိန့်ကြားတယ်ဘာတိကိစေဝါအာနန္ဒမယအခတနာနုယံဇာတံဘူတံ ပိယေဟိမနာပေဟိနာနာဘာဝဝိနာဘာဝအညထာဘာဝယံဇာတံဘုဒ္ဓံသင်္ခဏံဘလောကဓမ္မတမတမပလုစီတိနေတံဌာနဝိဇတိအာနန္ဒจิตအာနန္ဒာပါတိကိစေဝသောသောကပင်လေမယံငါသည်အခါတဏနုဟောကြားခဲ့ပြီးသည်မဟုတ်ပါလောပိယေဟိ ချစ်အားခင်အပ်သော ပုဂ္ဂိုလ်တို့နှင့်မနာပေ၏မြတ်နိုးအပ်သော ပုဂ္ဂိုလ်တို့နှင့်နာနာဘာဝရှင်ခွဲရခြင်းသည်၎င်းဝိနာဘာဝသေခွဲခွဲရခြင်းသည်၎င်းအညထာဘာဝဘဝချား၍ဖြစ်ရခြင်းသည်၎င်းဘဝိတ္တိဖြစ်လက်တံဘယ်ပုဂ္ဂိုလ်မဆိုမိမိချစ်ရခင်ရတဲ့ပုဂ္ဂိုလ်တွေနဲ့တနေ့နေ့မှာရှင်ခွဲဖြစ်ဖြစ်ခွဲရမယ် တေခွဲဖြစ်ဖြစ်ကွဲရမယ်ဘဝရင်လဲခြားလို့မလို့တခြားစီဖြစ်ရလိမ့်မယ်လို့ဒုများစောစောကလေးကကြိုတင်ပြီးတော့ဟောခဲ့တယ်မဟုတ်လားမှန်သလားမှန်တယ်နော်တွေ့ကြုံဆုံစည်းပြောကြီးပြောနေချစ်ကြခင်ညမညသူတွေ ရှင်ွယ်သေးွယ်မလွဲမသွေတနေ့ကြကွဲရစင်စစ်ပေမှန်သလားဆိုတွေ့ကြုံဆုံးစည်းပျော်ကြီးပျော်နေချစ်ကြခင်ညကျင်ညသူတွေတွေ့ကြုံဆုံးစည်းပျော်ကြီးပျော်နေ ချစ်ကြခင်ညကျင်ညသူတွေသို့ရှင်ဝဲသေးွယ်မလွဲမသွေတနေ့ကြကွဲရစင်စစ်ပေတနေ့ကြကွဲရစ ရှင်ွယ်တေွယ်မလွဲမသွေတနေ့ကြကွဲရစင်စစ်ပေတွေ့ကြုံဆုံစည်းပျော်ကြီးပျော်နေတွေ့ကြုံဆုံစည်း ချစ်ကြခင်ညကျင်ညသူတွေရှင်ခွဲတေခွဲမလွဲမသွေတနေ့ကြကွဲရစင်စစ်ပေသို့ မြတ်စွာဘုရားဆက်မိတ်တဲ့ယံဇာတဗုဒ္ဓသင်္ကတပလောကဓမ္မနေတံတာနေတံမာပလုဇိတိနေတံဌာနဝိဇတိအာနန္ဒจิตအာနန္ဒယံအကျင့်တရားသည်ဇာတံဖြစ်ပေါ်၍လာ၏ဘူတံထင်ရှားဖြစ်လျက်နေ၏တန်ထိုဖြစ်ပေါ်၍လာသောထင်ရှားဖြစ်ပေါ်၍လာသောတရားသည်ပလောကဓမ္မပျက်စီးတတ်သောသဘောရှိ၏ တံဖြစ်ပေါ်၍လာသဖြင့်ပျက်စီးတတ်တဲ့သူသဘောရှိတဲ့ထိုတရားကိုမာပလုတ်စီတိမပျက်စီးပါစေနဲ့ဟု၍တောင်းတ၍ရာကောင်းသောအရာသည်နမရှိဧတံဖြစ်ပေါ်လာတဲ့တရားကိုမပျက်စီးစေပါနဲ့ဟုတောင်းတ၍မရသောဤရာသည်ဤဧတံဌာနံဤအရာသည် နဝိသတိမရှိခြေသာအနန္တာ ဖြစ်လာလို့ရှိရင်ဒီတရားဟာပြတ်တတ်တာပဲတဲ့ပြတ်တတ်တဲ့တရားကိုမပြတ်ပါစေနဲ့လို့ဘယ်လိုဆုတောင်းဆုတောင်းမရဘူးတဲ့သာရိပုတ္တရာဆိုတာဒါနာမည်တဲ့သူ့တဏ္ဍာမှာရုပ်တဏ္ဍာတွေစုပေါင်းထားတာတဲ့အဲ့ဒီရုပ်တွေလည်းဖြစ်လာတာပဲတဲ့နာမ်တွေလည်းဖြစ်လာတာပဲဖြစ်လာတဲ့ရုပ်ဟာဘာဖြစ်မလဲပြတ်တာပဲဖြစ်လာတဲ့သူ့တဏ္ဍာမှာရှိနေတဲ့စိတ်နာကလည်း ပြက်တာပဲမပြက်နဲ့လို့ဘယ်သူမှငါဖရာတောင်းမှပဲတောင်းတာလို့မရဘူးအနန္တာဒါကြောင့်မလို့ဒီသဘာဝအလျောက်ဖြစ်ပြီးပြက်နေတဲ့သဘောတရားကိုမြသင်ကပူဆွေးနေမယ်ဆိုလို့ရှိရင်တဲ့အတွက်စိတ်ဆင်းရဲယုံပဲရှိမယ်ဟုတ်ကလားမှန်သလားဆိုဖြစ်ပေါ်၍လာဖြစ်ပေါ်၍လာထိုအရာ မှန်စွာပြည့်ရသည်မှန်စွာပြည့်ရသည်သို့ဒီပေါ်ရှိတာဘုရားမှန်စွာပြည့်ရသည်ဒီပေါ်ရှိတာဘုရားမှန်စွာပြည့်ရသည်မပြည့်စေလိုမပြည့်စေလိုတောင်းတဆုတောင်းတဆုရကိုမရပြီရကိုမရပြီသို့ ဤသဘောတွင်ညံမဝင်မှန်ပင်ခက်ချိတ်မြည်ဤသဘောတွင်ညံမဝင်မှန်ပင်ခက်ချိတ်မြည်ဆိုဤသဘောတွင်ညံမဝင်မှန်ပင်ခက်ချိတ်မြည်ပြက်လင်ကိုကြွေး ပူလောင်ဆွေအေးခွက်မရပြီပြက်လင်ကိုကျွေးပူလောင်ဆွေအေးခွက်မရပြီသို့ပြက်လင်ကိုကျွေးပူလောင်ဆွေ ထို့ကြောင့်သင်တို့ထို့ကြောင့်သင်တို့အာကုဖို့အာကုဖို့မိဖို့ရှိရမည်မိဖို့ရှိရမည်သို့ထို့ကြောင့်သင်တို့အာကုဖို့မိဖို့ရှိရမည်ကိုယ်အတွက်မှာကိုယ်အတွက်မှာအာကုရာအာကုရာကိုယ်သာဖြစ်တော်သည်ကိုယ်သာဖြစ်တော်သည်သို့ကိုယ်အတွက်မှာ သူများအားကိုထိုလူမျိုးအကျိုးမရပြီကိုထုကိုထကြိုးစားမှဒုက္ခပွားစီမိကိုထုကိုထ ကြိုးစားမှဒုက္ခပွားစီမည်သို့တရားဒီသာအာကိုရာမှန်စွာဖြစ်တော်သည်သို့တရားဒီသာအာကိုရာမှန်စွာဖြစ်တော်သည်အခြားအာကိုအခြား ထိုလူမျိုးအကျိုးမရပြီသို့ဘယ်လိုကိုကိုကိုမိကိုဘယ်လိုအားကိုရသနည်းဘယ်လိုကိုကို ကိုမိကိုဘယ်လိုအားကိုရသနည်းသို့ဘယ်လိုတရားဘယ်လိုများအားထားရသနည်းဘယ်လိုတရား ဘယ်လိုမြဘယ်လိုမြအာထာယသနီအာထာယသနီသို့ဘယ်လိုတရားဘယ်လိုမြအာထာယသနီကာယဝေဒနာကာယဝေဒနာစိတ်ဓမ္မာစိတ်ဓမ္မာလေးပြာပွားရသည်လေးပြာပွားရသည်ကာယဝေဒနာကာယဝေဒနာစိတ်ဓမ္မာစိတ်ဓမ္မာလေးပြာပွားရသည် တာပွားရသည်သို့ကာယဝေဒနာစေတနာလေးပြာပွားရသည်လေးပြာပွားကုန်လေးပြာပွားကုန်သိတာယုံသိတာယုံခြုံ၍သိကျင်သည်ခြုံ၍သိကျင်သည်လေးပြာပွားကုန်လေးပြာပွားကုန်သိတာယုံသိတာယုံခြုံ၍သိကျင်သည်ခြုံ၍သိကျင်သည်သို့ ဘယ်လိုတရားအားကိုးရမလဲတဲ့အဲ့တော့ကာယဝေဒနာစိတ်ဓမ္မာတရားလေးမျိုးကိုပွားပါတဲ့အဲ့တော့အဲ့ဒါလိုပွားပုံလေးအချင်းချုပ်ကလေးတော့ပြောပါအောင်တဲ့။ကဲပြောလိုက်ကြအောင်လေ။မြတ်စွာဘုရားကတော့အရှင်အနန္ဒာအချင်းချုပ်ဟောတာပဲ။အခုနကိုရင်တို့ဆိုတဲ့အတိုင်း ဣဒအာနန္ဒဘိက္ခုအာတာပိသမ္ပဇာနောတတိမာဝိနေယလောကေဘိဇာဒေါမနတံလွယ်လွယ်လေးပါဆိုရုပ်ဖြစ်တိုင်းသာစူးစိုက်ကသေချာရှုရသည်ဆိုရုပ်ဖြစ်တိုင်းသာစူးစိုက်ကသေချာရှုရသည်ခံစားတိုင်းသာ စူးစိုက်ကသေချာရှုရသည်သို့စိတ်ဖြစ်တိုင်းသာစူးစိုက်ကသေချာရှုရသည်သို့စိတ်ဖြစ်တိုင်းသာစူးစိုက်ကသေချာရှုရသည် သဘောတိုင်းသာစူးစိုက်ကသေချာရှိရသည်သို့ရှုလင်ရှုလင်အမှန်မြင်ပြေဝင်နိဗ္ဗာန်ပြီပြေဝင် ရှုလင် ရှုလင်ရှုလင်ရှုလင်အမှန်မြင်အမှန်မြင်ပြေဝေနိဗ္ဗာန်ပြီပြေဝေနိဗ္ဗာန်ပြီရှုလင်ရှုလင်အမှန်မြင်ပြေဝေနိဗ္ဗာန်ပြီအဲ့ဒီတရားမြတ်စွာဘုရားအရှင်အနန္ဒာဟောတော့အရှင်အနန္ဒာလည်းပဲအပူအဆွေးအငိုအကျွေးသက်သာသွားတယ်သက်သာသွားတော့မှမြတ်စွာဘုရားကကဲအနန္ဒာသရိပုတ္တရာက ရာဇကြိုပြည်နာကသူမိခင်ရဲ့ရွာမှာသွားပြီးတော့ပြိဋိဘံစာတော့သာရိပုတ္တရာရဲ့ဓာတ်တော်မွေတော်မြတ်ကိုတို့များဆောင်ရွက်တဲ့နာဆောင်ရွက်ကြအောင်စုကဲရာဇကြိုသွားကြစို့ဆိုပြီးတာဝတိကနေပြီးရာဇကြိုကြွသွားရာဇကြိုရောက်တဲ့အခါကျတော့အရှင်သာရိပုတ္တရာရဲ့ ဓာတ်တော်တွေကိုမြတ်စွာဘုရားကစေတီအတီခိုင်းလို့မလို့အရှင်သာရိပုတ္တရာရဲ့ဓာတ်တော်တွေစေတီတီးပြီးတော့အဲ့ဒီဥပဒိတာကရွာကတကားတွေရာဇကြိုကတကားတွေကြီးညိုကြကိုးကွယ်ကြပူဇော်ကြ ကုသိုလ်ပွားကြတယ်တဲ့ဒါပေမဲ့လည်းပဲမကြာခင်တစောင်းမုံလာပြည့်ကျော်ရှိရနေကြတော့အဲတစောင်းမုံလာွယ်နေကြတော့မြတ်စွာဘုရားနဲ့အတူပါသွားတဲ့ လက်ဝဲရန်အက္ခတာဝကဖြစ်တဲ့အရှင်မောက္ကလန်ကလည်းပဲခိုးသား900တို့ရိုက်ပုတ်တတ်ဖြတ်တဲ့အတွက်ပြိဋိဘံဆံသွားပြန်တယ်တဲ့ဒါပေမဲ့ခိုးသား900ရိုက်ပုတ်တတ်ဖြတ်စဉ်ကတော့အရှင်မောက္ကလန်ဟာတမာပတ်ကိုဝင်စားနေတဲ့အတွက်ဇီဝိတိန်တွေမချုပ်ငိမ့်ပါဘူးသို့တော်လည်းပဲခန္ဓာကိုယ်ကတော့အရိုက်အပုတ်အထူထောင်းခံရလို့မလို့ဖွဲအိပ်ပမာ ပျော့ဤပြီးတော့နေပြီတဲ့ဖလသမဘတ်ကိုဝင်စားထားတဲ့အတွက်ပဲဇီဝိတိန်တွေမချုပ်ငိမ့်ပဲနဲ့ပြိဋိဘံမဆံမဲနေတယ်။နောက်အဲ့ဒီဖလသမဘတ်ကိုလွတ်လဲလွတ်လိုက်ရောရှင်မောက္ကလဟာတဇောင်မုံလွယ်နေမှာပြိဋိဘံဆံတော့မြတ်စွာဘုရားလည်းအရှင်မောက္ကလရဲ့ ဓာတ်တော်မွေတော်တွေကိုစေတီတခါအတဲခိုင်းရပြန်တယ်တဲ့သာသနာမှာမြတ်စွာဘုရားရဲ့ဘယ်လက်ယုံညာလက်ယုံဘယ်လက်ယုံလက်ယုံတစ်ခုပါဖြစ်သွားပြုတ်သွားပြီတဲ့ညာလက်ယုံဘယ်လက်ယုံလက်ယုံတစ်ခုပြုတ်သွားပြီမြတ်စွာဘုရားအာရောသလားဆိုတော့ဘုရားရှင်အနေနဲ့ကတော့အာရောစရာမဟုတ်ဘာကြောင့်လဲဆိုတော့ယဟန်တန်ဃာကိုငါဥဆောင်တယ်လို့မြတ်စွာဘုရားကမယူဆဘူးလေသို့တော်လည်းပဲ သာသနာတော်မှာမြတ်စွာဘုရားပြိဋိဘံစံလို့မလို့ကြံခဲ့တဲ့တန်ဃာတော်တွေမှာတော့အာရော့မသွားဘူးလားအာရော့သွားသည်တဲ့ဘုန်းကြီးတို့ဒီကနေ့ဒီနားမှာပဲရက်ကြအောင်စို့ဟုတ်ကဲ့လားနဲ့ပြန်ကြမှာပြိဋိဘံစံတဲ့အထိဇတ်သိန်းကိုဟောရမည်နော်အခုအချိန်အများကြီးလွန်သွားတယ်နှစ်နာရီနဲ့10မိနစ်တောင်ဟောမိရတာဖြစ်သွားတယ် ဒါကြောင့်ဘုန်းကြီးတို့ပြိဿဟာမဟာပရိနိဗ္ဗာန်တုတ်ခေါ်တဲ့ရွှေပြည်တော်ဝင်ငန်းဒီတရားကို နာကြတော့ဒီတရားထဲမှာပါတဲ့အနှစ်အသားတွေဖြစ်တဲ့သမဇာနောယုံမျိုးမျိုးနာဖြာဖြာကိုမှန်းစွာသိသည်ဖြစ်၍တတိတတိမာမပြတ်မလရှုမှတ်သည်ဖြစ်၍ဆိုတဲ့ဒေသနာတွေကိုအမြဲတမ်းစိတ်မှာထားပြီးတော့ ဖြစ်ပေါ်၍လာထိုအရာမှန်စွာပြည့်ရသည်မပြည့်စေလို့တောင်းတဆိုရကိုမရပြီဆိုတဲ့သဘာဝတရားရဲ့ဖြစ်မှုပြည့်မှုတွေကိုဉာဏ်နဲ့မှကြကြနာနာကြီးရှုနိုင်သိနိုင်မြင်နိုင်အောင်ကိုယ်တွေတရားတွေမိမိတဏ္ဍာမှာအခန့်ရှိအောင်ရုပ်ဖြစ်တိုင်းနာဖြစ်တိုင်းမပြတ်မလဒလစာရှုမှတ်ပွားများကြိုးစားအားထုတ်ကြခြင်းအပြင်ရုပ်နာတို့ရဲ့ဖြစ်ပြီးပြည့်တဲ့အနိစ္စသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့် ရင့်တန်ပြီးလင်မဲ့ညာဘူညာနဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။